336ခုသရင်ညို့လာွယ်နေဖြစ်သရင်ညို့လာွယ်နေဆိုတော့ဘုသူဇာတာတရားဟောပါပဲဘုသူဇာတာနေမောင်းပြီးချောင်းဆိုးနေတာလည်းအကြောင်းတစ်ခုဘုန်းကြီးကလည်းချင်းငါကြတော့လဲ6ကနေပြီးတော့တရားဟောအဲဒီမျိုးလျှောက်ဟောเสียရှိသွားเสียရှိ အဲဒါလာပြီနေလည်းပြန်ရောက်မှာမဟုတ်ဘူးနေကောင်းလို့ရှိရင်ပြန်ဥစ္စာလာလာပြီနေဒီကလာကွယ်နေဥစ္စာလာပြီနေဒီဟောရဖို့ပြောတာအဲကြောင့်ဒီကနေ့ဥစ္စာတာဟောမယ်နေဘုညာဒီနေ့ဟောပါတယ်ဘာဟောရမလဲဆိုတော့ဝေသာလီဒီနေ့ကဝေသာလီပြည်မှာဝါကတဲ့အခါသီဟစစ်သူကြီးအကြောင်းပြုပြီး တရားသုတ်ဆိုတာကိုဟောအခုလည်းပဲဝေသာရင်းစတဲ့မသားပြေကောင်းတဲ့ပုဂ္ဂိုလ်သုလာပစ္စကသုတ်မဟာပစ္စကသုတ်လို့သုံးနှစ်ခုရှိပါတယ်အဲဒီနှစ်ခုတွေကဒီနေ့သုလာပစ္စကသုတ်ကစပြီးတော့ဟောရမယ်ဒီသုတ်ပြီးကြမှာလည်းပြီးနေမယ်နိဒီသုတ်ဟောတာကတော့ဝေသာလီဒီမှာဝါကတုံးဟောတာတော့မဟုတ်ပါဘူး အဲဒီတုတ်ထဲမှာဇာရဒမင်းဇာရဒမင်းကိုညွှန်ကြားထားတဲ့စကလုံးပါတယ်ပြီးတော့ဇာရဒမင်းဖြစ်နေတဲ့အချိန်မှာဟောတဲ့တရားဇာရဒမင်းဖြစ်တာကလည်းမြတ်စွာဘုရားပြိဋိနိဗ္ဗာန်သံဃာနည်းပြိဋိနိဗ္ဗာန်မစာမီ၈နှစ်လောက်ကမှမင်းဖြစ်တာဒီတော့ ပရိနိဗ္ဗာန်သံဃာနေ့ရှင်းနှစ်အတွင်းမှာဟောတဲ့တရားပဲပြင်မယ်လို့လားဟိုသီဟဒုက္ခရဝေဒလိကြီးရာဖြစ်ပြီး၅ပါးမြောက်၅ပါးမြောက်မှာဟောတာဒါကတော့ပရိနိဗ္ဗာန်သံဃာနေ့ရှင်းနှစ်အတွင်းဆိုတော့45ပါးထဲမှာရှင်းနှုတ်လိုက်ရင်အဲ 30 39ဝါ38ဝါနဲ့38ဝါက38ဝါရင်လည်းဖြစ်မယ်အဒီနောက်ဝါရင်လည်းဖြစ်မှာလေအဒီနောက်ကြီးကနောက်ဝါနဲ့ဒူပါလူခိုင်ခန့်ကဥပမာပေးတာ38 39အဲဒီဝါတွေတဲကဖြစ်ပါလိမ့်မယ်လို့ဒါပေမဲ့ဒီတော့က ဝေသာလီကြီးမှာဟောတဲ့ပုဒ်ထဲမှာမှတ်သားစရာလည်းကောင်းဝိပဿနာနဲ့လည်းပတ်သက်တယ်။ဒီရင်ကလည်းဟောဘူးပါလိမ့်ဒါပေမဲ့လည်းကတော့ဝါစဉ်ရနဲ့စပြီးတော့ဒီသုတ်ထပြီးတော့ဟောရခါရဘာမှာမြတ်စွာဘုရားဝေသာလီကြီးရင်သုံးတော်မူတဲ့ကုတကရသာလာဆိုတဲ့ဝေသာလီကြီးမဟာဝုံတော်ကုတကရသာလာဆိုတဲ့ ကျောင်းတော်မှာသတင်းတော့အထွတ်တတ်တဲ့ကျောင်းဆိုပြတ်သားကျောင်းပေါ့ပြတ်သားကျောင်းတော်ကြီးမှာသတင်းတော်ပြီတရားစစ်သူကြီးကျောင်းပြုပြီးဟောတော့မှတရားတော်လည်းဒီမှာသတင်းတော်တော့ဟောတာပဲဝါကတော့ဝါကပြီးနေစဉ်ခါကလာဟောတာကတော့ဒီစာကြီးကြွာရင်ခိတခဏနေလိုက်ဟောတယ်လို့ပြောမှာအဲဒီအခါမှာ မိဂန္ဓရဲ့သားသစ္စကဆိုတဲ့ပုဂ္ဂိုလ်ကြီးကဝေသာလီပြည်မှာမင်းသားတွေကိုပညာသင်ကြားပေးနေတယ်ဘာသာဘဝရကောတဲ့သူကဘာသာဘဝရကောဘာသာဆိုစကားပဲအဲဘဝရကဆိုတာ ထူးထူးခြားခြားပြောဆိုရတယ်ပေါ့စကားပြောကောင်းတယ်လို့ဆိုရမှာပါပဲအခြေချင်းစကားပြောကောင်းတယ်သူများတွေနဲ့ပြန်ဆိုင်ပြီးတော့ပြောလို့ရှိရင်နိုင်ရအောင်ပြောရတယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဘာသာပေါ်ရကမဏိတဝါရောပညာရှိဟုပြောဆိုလို့ရှိတယ်သူကိုယ်သူပညာရှိလို့ဝန်ခံပြောဆိုလို့ရှိတယ် ညာရှိလို့ဝန်ခံပြောဆိုလေရှိပညာရှိလို့ဝန်ခံတဲ့ပုဂ္ဂိုလ်ပညာရှိကြီးအနေနဲ့ဝန်ခံတဲ့ပုဂ္ဂိုလ်သာရုသမတော်ဘုဇနာသများစွာလူဘုဇနာသများစွာသောလူပေါင်းမှာသာရုသမတော်သူတော်ကောင်းမှုသမုတ်အာ၏ဒီပြည့်နေရတော့သူတော်ကောင်းတွေကတော့အချင်းအချင်းကြံကောင်းလို့သူတော်ကောင်းသူတော်အချင်းကြံကောင်းလို့ဟုတ်မှာမဟုတ်ဘူးသူကတော့ မြက်ခတ်ဗေရင်နေဟောတဲ့ခါကာလမှာသူဟောတဲ့အတိုင်းတရားမှန်တယ်ဆိုတာပဲသူကနေကြတာလာကြတာတော့ငရာကြနေကြလာကြတာတွေကတော့ခုကလာဗေရင်တွေ့တဲ့ပုဂ္ဂိုလ်တွေတွေ့လို့ရနေတာပဲသိမထူးကြတော့ဟိုခေတ်တုန်းကတော့ဒီလိုဟာကတတ်တဲ့ပုဂ္ဂိုလ်နည်းတာနဲ့တူပါရဲ့တော့ဒါကြောင့်ချီးကျူးတာခုကလာနေကြလာကြတာတော့ ဗေဒင်ဘက်ကလေ့လာထားတဲ့ပုဂ္ဂိုလ်တွေပြီးတာပဲဘယ်နေ့ပဲရဲ့ဘယ်အချိန်မှာလာကြလိမ့်မယ်ဘယ်တော့မှစပြီးတော့ကြလိမ့်မယ်ဘယ်မှာလွတ်လိမ့်မယ်ဘယ်လောက်ကြလိမ့်မယ်ဆိုတော့ဒီလိုတွဲလို့ရတာอืมအော်ဇီရတော့တော်ကောင်းတာပဲကမ္ဘာလောကကြီးမှာကမ္ဘာမြေကြီးနဲ့ဂျိုတွေနဲ့နက္ခတ်တွေနဲ့ တည်နေပုံသွားနေပုံရွေ့ရှားနေပုံအဲ့ဒါတွေကိုရှိကပညာရှိတွေကသင်တယ်မှတ်သားပြီးတော့တွက်ချက်ပြီးတော့သူတို့ကြည့်တော့ဘယ်ချိန်မှာဘယ်ဂျူကဘယ်နာရောက်လို့ဘာဖြစ်နိုင်လဲဆိုတာတွက်လို့ချက်လို့ရတယ်အောင်ဟုတ်တယ်လို့ကောင်းတာဆိုတော့ကောင်းတယ်ကောင်းဘယ်လိုပုဂ္ဂိုလ်စသည်နဲ့လည်းမမင်းဆိုတော့အောင်ဟုတ်တယ်ကောင်း အဲဒီထဲမှာကဘာမြေကြီးအပြားကြီးလို့ယူဆတဲ့ပုဂ္ဂိုလ်ကတွေ့လဲမှန်တာပဲကဘာမြေကြီးအလုံးကြီးဆိုပြီးတော့ဒီလိုတွေ့လဲမှန်တာอืมဒါနာနေတော်တော်နိုင်တဲ့ပုဂ္ဂိုလ်တွေပဲလို့အဲဒီနေကြလာကြစသည်ဗေဒနကအကြောင်းနဲ့စပြီးဟောပြောမှုမှာဟောပြောကောင်းလို့တဲ့ဘာလို့သမတော်သူတော်ကောင်းသမုတ်ပြီတဲ့ဉာဏ်ရှိသူတော်ကောင်းကြီး သူကတခါတစ်ပါးမှဝေသာလီပြိဿမှာသူကကျုံးသွားတယ်ဘယ်လိုကျုံးသွားပြောဆိုသလဲဆိုလို့ရှိရင်သူကဝါသူဝါရနဲ့မြညာဝါရကို တိုက်လိုက်လို့ရှိရင်တဲ့မတုံလုံးဖဲနဲ့ခန္ဓာရည်ရှိတဲ့သမဏဗြဟ္မဏ ဂိုင်းစီရာဆိုတာမတွေ့ရသေးဘူးထိုဆိုသောပုဂ္ဂိုလ်မျိုးမတွေ့သေးဘူးအပိသမ္မာသမ္ဗုဒ္ဓအပိရဟန္တာသမ္မာသမ္ဗုဒ္ဓပฏิဇာနာမာနအဲသမ္မာသမ္ဗုဒ္ဓဖရာယဟန္တာရဲ့လို့ဝန်ခံပြီးတော့နေတဲ့ပုဂ္ဂိုလ်တောင်မှသူဝါရနဲ့တိုက်လို့ရှိရင်မတုံ့လို့ပဲနဲ့နေနိုင်တဲ့ပုဂ္ဂိုလ်မတွေ့သေးဘူးသူက ဝါရတွေနဲ့တိုက်ဘူးလာပါပြီဆိုတော့တိုက်ဘူးတော့သူပြောသူအပြောဆိုခံနိုင်တဲ့ပုဂ္ဂိုလ်တွေမရှိဘူးသူနဲ့ကြင်ပြောလို့ရှိရင်သူကယူအနိုင်ရတယ်အဲဒီလိုဆိုတော့သူကဘယ်လိုပုဂ္ဂိုလ်စားတယ်ကလဲဆိုလို့ရှိရင်တစ်ချိန်ကနိဂန္ဓတယောက်ကယတနာ 900အဲတားမြောက်ပြီးတော့နေတဲ့ပုဂ္ဂိုလ်နယ်လှည့်ပြီးတော့ဒီပြဿနာ900တွေနဲ့မင်းများပြောဆိုနေနောက်နိဂံဖြီနိဂံဖြီဆိုတော့အမျိုးသမီးပေါ်တယ်နိဂံထားကတော့အမျိုးသားအမျိုးသားအမျိုးသားနိဂံတော့အမျိုးသမီးနိဂံနိဂံတာနိဂံဖြီလို့ခေါ်တယ်အမျိုးသမီးနိဂံဖြီတယောက်ကလည်း သူကလည်းပြဿနာ900နဲ့ရရနေနေလှည့်ပြီးတော့သူကလည်းပဲမင်းမြန်ပြောဟောတယ်ဝါရပြိုင်နေတာပေါ့လေအိန္ဒိယအိန္ဒိယကဒီလိုကတိကသာဝါရတွေလုပ်ပြီးတော့မေးလိုက်ဖြေးလိုက်ခြေတင်လှုပ်လိုက်ဒါတွေသိလို့တယ်ဟာရီယာသိကြစဉ်းစားကြည့်ရင်ချိန်ကုန်တာပါဘာမှအကျိုးမရှိဘူးဒါပေမဲ့အိန္ဒိယကဒီလို ကတိကတာတွေတော်တော်လုံးလေးရှိအခုခေတ်အနောက်နိုင်ငံအနောက်တိုင်းပုံကိုယ်တွေခဲခဲတွေကြံစပြီးတော့လုပ်ထားတာတော့အကျိုးရှိတယ်သူတို့ကတော့သိပ္ပံနေဆိုတော့သူတို့ကတော့အစသာရရပဲခဲခဲတွေသူစဉ်းစားကြံစည်ပြီးတော့အကျိုးရှိတဲ့ဥစ္စာတွေတီးတွင်းတယ်တကယ်လို့လို့လည်းဖြစ်ဟိုအိန္ဒိယကလုပ်တဲ့ဥစ္စာတွေကတော့

ဓာဘကရောစက်ဘကရောတော်ပါလေသိချကျူးကြကောင်းတယ်လူစင်စစ်ကနေပြီးကောင်းမြင်နေတော့လျှောက်သွားနေတာလာကဘာတော့ကြောင်းအောင်သွားတော့အဝတ်ပြတော့ကောင်းတဲ့လူတွေပဲအဲဒီအိန္ဒိယကဒီလိုဝါရတွေလေ့လာလိုက်သွားတယ်ကြားကြီးရတယ်ဒီလိုပဲသူအခြေတင်ပြောနေတယ်အဲဒီလိုအခြေတင်ပြောနေရတဲ့ မျိုးသားနိဂန္ဓာနဲ့မျိုးသမီးနိဂန္ဓာနှစ်ယောက်ပါဝေသာလီမှာဆုံပြီးတော့ဝေသာလီကဒိသုယမင်းတွေကလည်းပဲအဲပေါ်ပင်ပညာတွေပေါ့လေထူးဆန်းဆန်းနေသူကသိသဘောကျတယ်ဒါနဲ့အဲဒီနိဂန္ဓာနဲ့နိဂန္ဓာနှစ်ယောက်ဆုံပေးကြတာဆုံပေးကြတော့ နိဂန္ဓကမေးတာလည်းနိဂန္ဓီကဖြေနိုင်တယ်နိဂန္ဓီကမေးတာနိဂန္ဓကဖြေနိုင်တယ်ဘုံလုံးဖြေနိုင်ကြတယ်ဘယ်သူမှအနိုင်အရှုံးမရှိဘူးအဲဒီတော့ဝေသာလျက်လိပ်ပြင်းမင်းတွေကဒီနိဂန္ဓနိဂန္ဓီတွေတကယ်ပညာရှိတွေပဲသူတိုက်ပြည်တွေမြင်ကောင်းမှာပဲဆိုပြီးတော့ညာတို့ရတခြားမတော်ကြပါနဲ့ညာတို့ညောက်နေမှာပဲပညာရှင်လည်းပညာရည်လည်းရရှင်းတူနေတာပဲ။ ဒီရင်မဲ့အိမ်တော်ပြုနေကြပါတော့ဆိုပြီးတော့သူတို့ကလာဂရိခါတွေပြေထောက်ပံ့ထားတယ်ဆရာကြီးပေါ့လေအခုကာလာကျောင်းဆရာတော်နေမှာပေါ့နင်းသားတွေပါလေသင်ကြားပေးဖို့ရုဒ္ဒပညာတွေကဏ္ဍပညာတွေလည်းပါမှပါပဲတော့ကဏ္ဍပညာတွေကတော့သုံးကြပါဗေဒနဲ့ခါတွေလည်းပါမှာပေါ့လေအဲဒီမှာမင်းသားတွေကို ပညာသင်ကြားပေးရင်အဲဒီမှာနိဂါသနဲ့နိဂါတိအိမ်တော်ပြုနေတယ်ပြည့်သာသမီပွားလာသမီးလေးယောက်သားတယောက်တဲ့သမီးလေးယောက်ကအဲသမီးလေးယောက်ကသစ္စာစားကြည့်တဲ့သမီးလေးယောက်အဲဒီသမီးလေးယောက်ကလည်း မိဘများထံကနေဝါရ900တင်900တင်သင်ပြီးတော့သာတမ်းမြောက်နေပညာရှိတွေကမို့လို့ပညာရှိတွေရှင်းတာမို့လို့သိအားလေးအဲဒီသမီးလျောက်ကရွယ်ရောက်လို့ကြီးလာတဲ့ခါကာလကျတော့သူမိဘတွေပြောသူတို့အိမ်အောင်ပြုဖို့ရပယ်ပုံမင်းမိဘတွေက ကြီးမြောက်မလဲလို့ဆိုတာမေးတော်မိပါတယ်တတိတို့မျိုးကဒီငွေကုန်ကြေးကြခံပြီးတော့သမီးတွေကိုလက်ထပေးတဲ့ထုံးတာမရှိဘူးတဲ့အမိရမှာထုံးတာကအမျိုးသမီးတွေကမျိုးသားနဲ့လက်ထပေးလို့ရှိရင်မျိုးသမီးမိဘတွေကသမီးရှင်တွေကသူကဒီပြုစာကုန်ခံပြီးတော့လက်ထပေးရတယ်တောင်းလေးတယ်ပေါ့ဗမာတွေထုံးတာမျိုးမဟုတ်ဗမာတွေထုံးတာမျိုးတော့မျိုးသားတွေကနေပြီးတော့ဒီစည်းတွေတော်တော်ပုံရတယ်

ယဟန်ဒီသေးယဟန်ကနိုင်လို့ရှိရင်လည်းပဲသူ့စီမှာတတိခံနေတော့ဆိုပြီးတော့ပြောတော့အဲ့ဒါသူသမီးတွေကလည်းသဘောကျတာနဲ့နေရကလိုက်ပြီးတော့ဝါရပညာတာလေလို့ဆိုတယ်ဒီကသဘူသဘူဒီပဆိုသဘူဒီပသဘူကသတိပင်ကိုဒီပအကျွန်းသတိကျွန်းမှာပဲသတိပင်တွေပေါ်များတာအကြောင်းပြုပြီးတော့သတိပင်ကြီးတွေမှာကြီးကြီးရှိတယ်လို့သာရတော့ဆိုတော့အဲ့ဒါကြီးက

အဲဒါတပြေပင်အကြောင်းပြုပြီးတော့ဇာမှုဒီပတပြေကျွန်းလို့ခေါ်တယ်အဲတော့ဒီတပြေကက်ကိုသူကအလံလုပ်ပြီးတော့တပြေကက်ကိုအောင်လံတကွန်လုပ်ပြီးတော့နေရကလက်ရောက်ရရောက်ရဆရာရဒေတာမျိုးပါတွေမှာနာလေးဝါဆိုအဲနာလေးဝါဆိုမှာပဲဘုံဘိုးပဲဘုံဘုံပြီးတော့အဲဒီမှာတပြေကက်ကလေးထိုးပြီးတော့ ဝါရပြိုင်နိုင်တဲ့ပညာရှင်ရှိလို့ရှိရင်ဟောဒီရေကဲကိုမင်းချေပြနိုင်တယ်ဒီရေကဲမင်းချေချက်လို့ရှိရင်ငါနဲ့ဝါရပြိုင်ရလိမ့်မယ်ဆိုပြီးအနာနာရှိတဲ့လူတွေကိုအဲကြွေးကြော်ပြီးတော့အရာထဲလျှောက်ပြီးတော့သူလည်းဆုံးနေပါလေခါရစားမှာပေါ်တယ်နိဂန္ဓအပြင်ဆိုတော့နိဂန္ဓရေသေးမှတဝူအနေနဲ့သူ နေတာကိုအခါတစ်ပါးတော့အဲဒီဘာဝတိကြီးရောက်ဒီလိုပဲဘဲပုံမှာရေကထိုးပြီးတော့သူနဲ့ဝါရတဲ့နေတဲ့ပုဂ္ဂိုလ်ရှိရင်ဒီဒီရေကကိုနင်းချေပြနိုင်တယ်ဒီဒီရေကနင်းချေပြလို့ရှိရင်ဖြင့်သူနဲ့ဝါရပြင်ရမယ် အဲ့ဒါတော့အဲ့ဒီလိုကြီးညာပြီးတော့အနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်တွေပြောကြပြီးတော့သွားအဲဒီနာဒီကဲကိုသွားမကိုင်းမမှုကြောက်ရတယ်လို့ဆိုတော့ကသူတို့ဥပဒေစည်းကမ်းရှိတာကိုဝါဒပြင်ရဝါဒပြင်ရှုံးလို့ရှိရင်အဲဒီနိုင်တဲ့ပုဂ္ဂိုလ်ရဲ့တကြည်နဲ့ခံရတယ်လို့ခိုင်းတာတွေလို့ကအဲဒါတောင်းလေးတယ်ပဲဘာလို့ဒီလိုကမကိုင်းဝန်းကြဘူးသူက မာဓိဗုဒ္ဓရာကအဲ့ဒီမှာဆုံးမဝင်ဆုံးမဝင်တော့သူကနောက်ကျနေမြင်မှအကြောင်းမှဝေဝိဇ္ဇာတွေဟိုယူငယ်ပြုတာတွေလိုဝင်တာတွေရှင်လိုက်ပြီးတော့အမှိုင်လဲတာလဲဒီဟိုကြီးတွေပါလေထဲတာထဲတော့ယူငယ်တွေဘုံလုံးလျှောက်ကြည့်ပြီးမှဆုံးမဝင်တာနောက်ကျနောက်ကျတော့ငငယ်ရွယ်ရွယ်ကုမာရဆိုတော့ရွယ်ရောက်တဲ့လူကလေးတွေဖြစ်ပါလိမ့်မယ်ဒီကလေးတွေတော့ဟုတ်ကုန်မရပါဘူး အဲ့ဒီမှာဝိုင်းပြီးတော့ကြည့်ပြီးတော့စကားပြောကြော့ဆုံးနေကြတာတွေ့ရဟေ့ဘာဟုတ်ကြတယ်မင်းတို့ကအာဒီမှာဝတ်တည်ခဲ့ပဲတဲ့ဒီကဲကဘာတော့ဟိုရသိမှတယောက်ဒီမှာဒီကဲထောင်သွားတယ်တဲ့သူနဲ့ဝါရပြန်နေလို့ပြန်နေလို့ရှိရင်ဒီဒီကဲကိုနင်းညချိုးကြလို့ပြောတယ်တဲ့ဟေ့ဒါဖြင့်အဲ့ဒီဒီကဲမင်းတို့နင်းချိုးပြလိုက်ကြကွာမလုံးအောင်ပါဘူးခင်ဗျာဟာခိစားမရှိဘူးလေမင်းတို့လောက်တာတော့ငါမင်းတို့တောင်းမရှိဘူးဒီဒီကဲကို ချိုးပြီးတော့လာလို့ရှိရင်ပြောလိုက်လာလို့ရှိရင်ပြောလိုက်မြတ်စွာဘုရားတပည့်တော်ကဖြစ်တဲ့ရှင်ပါရိပုတ္တရာမထေရနင်းချုပ်သွားတယ်ဝါရပြည့်ရင်လို့ရှိရင်သူထံသွားအဲဒီလိုပြောလိုက်လို့ပြောတော့သာဝတိကြီးပြောတော့ကြောင်းသွားပြီးတော့လို့ပြောတယ်အဲဒီမှာကလေးတွေက ဒီလိုဆိုတော့နင်းချိုးပြက်ပြတာပေါ့လေအဘောရရှိတော့သူတောင်းမရှိဘူးဆိုတော့ဝိပကလာလိုပဲလူတွေနေမှာပါပဲဟိုသမုတ်တွေပါတွေတော့ဆိုကောင်းဆိုပါတယ်ဥမာဒီလေးတွေသွားရောဟဲ့ပါသာပြီးချင်းရှိပါလိမ့်မယ်တူပါတယ်သူကဒီနေ့ပါလေဆိုပြီးတော့ပြောပြောချင်းချင်းလောက်ကြမှာပါပဲအဲဒီတော့အဲဒီဒီသေးမှအနိကကြီးတွေက ညာလာတဲ့ခါကျသူပြည်ကချိုးနင်းထားတယ်ဟေ့ဘယ်သူတွေလောက်တော့ဒီပြည်ကကိုဆိုတော့အဲလူကလေးတွေကလည်းကျွန်တော်တို့လုပ်တယ်မင်းတို့ငါနဲ့ဝါတော့ကျိုးတို့ဝါတော့မပြိုင်ဘူးဟိုမှာရှင်သာရိပုတ္တရာမထေရကနင်းချိုးပြပါဆိုလို့သူနဲ့ပြင်ရမယ်လို့ပြောတယ်သူစီသွားကြရင်သူစီသွားကြတယ်တော့ဆိုတော့ဒီအရင်ကောင်းပြီဆိုပြီးတော့သူတို့ရထဲမှာလျှောက်ပြီးပညာရဲသူစီပြည်ကိုသာရိပုတ္တရာဆိုတဲ့ယဟန်က ညှင်းချိုးပြတ်သွားတယ်သူနဲ့ဝါရပြန်ရမယ်အဲသူ၄ယောက်ပဲသူညီမ၄ယောက်တော့လူဝါရပြန်တာတွေနာကျင်ရလို့ရှိရင်ဖခင်ကြလာကြပြီတော့ဆိုတော့ဘုရားဝါဒနာပါတဲ့ပုဂ္ဂိုလ်အားလာတဲ့ပုဂ္ဂိုလ်တွေလာကြတာပဲဟိုတုန်းကလည်းအလုပ်ကင်ကလည်းအားလာတဲ့ပုဂ္ဂိုလ်တွေကများပုံရပါတယ်အဲဒီမှာသူဒီယုံကြီးလိုက်သွားကြတယ်ဟိုကြတော့ဒီမာရိဘုရားရောက်တဲ့အခါနှုတ်ဆက်စကားများပြောပြီးတော့ ရေကဲကိုရှင်ပြနင်းချုပ်ခိုင်းတယ်ဆိုဟုတ်ပါသလားဟုတ်တယ်ဟုတ်လို့ရှိရင်သူတို့မေးတာအဲသူတို့နဲ့ဝါဒပြင်ရမယ်အေးဟုတ်တယ်ဝါဒပြင်တာပေါ့အမေအမေဖြေဘယ်သူကအရင်မေးရမလဲဘယ်သူကဖြေရမလဲဆိုတော့အေးနင်တို့ကဝါရပြင်မှုကလှည့်နေတယ်ဆိုတော့ငါအရင်မေးရမှာပဲတောင်းကတော့ဒါပေမဲ့လို့နင်တို့ကမာတုဘာမတွေဆိုတော့ အောက်တန်းကြပါလေအာအားသေးပါလေမင်းတို့ကအခွင့်ရေးပေးမယ်မင်းတို့အရင်အရင်မေးကြမေးရတယ်မေးကြလေးယောက်တခါလဲလေးနေရလေးမျက်နှာကနေပြီးတော့တယောက်တစ်ခုပြီးတစ်ခုပြီးတယောက်ပြီးတယောက်တယောက်ပြီးတယောက်မေးရတယ်ဆိုတော့ဉာဏ်ရီဘုဒ္ဓရာကစရတဲ့ယမနာပညာရှိတဲ့ကဆိုတော့တို့ဟာတွေစရတဲ့ဒီကြီးသားလည်းပြနေမှာပါအခု ဧကသာဧကသာဝကသမဧကသာဝကညာနာကြီးဆိုတော့မသိတာပဲရှိနေသူတို့လောကကြီးရပြန်ဒီရွယ်ချက်တွေသိနေမေတော့တခုမေးလိုက်ရင်တခါပြေးလိုက်ရင်တခုမေးလိုက်တခါပြေးလိုက်ရင်ဝါရတထောင်ပုံရောတယ်သူက၄ယောက်ဆိုတော့သူကအဖေကြီးက900အမေကြီးက900နဲ့ပေါင်းလိုက်လို့ရှိရင်1000ဆိုတော့၄ယောက်ဝယ်တော့250ဒီမရမှာပေါ့သူက တတ်တော့900စီ900စီတတ်တယ်လို့တဝက်မရတဝက်ကသူဘာမေးပြီးတော့ပြင်အဲလိုမေးပြီးတော့ကုံတဲ့ခါကျဟေးမေးကြအောင်ဘာမေးအောင်မလဲဆိုပုံပြီးကြတယ်ဘာမေးကြလဲဟေးဘာမေးကြပြင်တို့ငါတစ်ထောင်ဝါရတစ်ထောင်မေးတယ်နော်မင်းတို့ကဝါရတစ်ထောင်မေးငါကတော့တစ်ခုပဲမေးမယ်မင်းတို့ဖြေရမယ်မေးပါဖေရဖြေပါမယ်ရေရဲမပြောဘူးကွာ ကိုယ်ကဖြေထားတာတွေအနှံ့ပြဆဲနေတာသူတို့ဆဲလည်းမေးကြမရှိတော့စင်္သာရိပုတ္တရာရဲ့စွန့်ရည်တတ်ပြီးပြီးတော့อืมအဲတော့မေးပါဗျာတဲ့ပြေပြီးတော့ရှိရင်ဖြေရမှာပါပဲဆိုပြီးတော့ပြောတော့အေးကောင်းပြီဆိုပြီးဧကနာမကိမင်းတို့မင်းသားကြီးမမေးဘူးငါတခုတည်းမင်းဧကနာမကိတခုဆိုတာဘာလဲမေးတာဘူး က္ကတာဝက်တဲ့သဘောမျိုးပါဘူးလက်ခက်တာပေါ့သူကတခုတည်းပေါ်ပေါ်တခုတခုတည်းဆိုအများကြီးပဲရှင်းမယ်ဆိုရင်တခုဆိုရင်သူကနေဆိုရင်လည်းတခုပဲလဆိုရင်လည်းတခုပဲမြေကြီးဆိုရင်လည်းတခုပဲဒီလိုတခုတွေလျှောက်ပြီးတော့ရောမယ်ဆိုတခုတွေကအများကြီးရည်ရွယ်ထားတာဘာမှမသိဘူးခက်တယ်သူကအဲဒီညသောမြတ်သာသနာမှာတော့အဲ့ဒီတခုသောတရားကိုပိုင်းခြားသိရမယ်တခုသောတရားယုံမိုးဆက်ဆိုလို့ရှိရင်တခုသောတရားညီးငွေပြီးတော့ တရားတို့တရားများကိုသိရဲ့အဲဒီတခုသောတရားဆိုတာကိုပြီးတော့နေတို့လာတို့ပင်လေတို့မြေကြီးတို့ဖြေလို့တော့ဖြေဘူးဒီလိုဒီလိုဖြေလို့မရှိဘူးဘာဖြေရမှမသိဘူးဘာမှမပေါ်ဘူးလေးယောက်တော့တယောက်မှမဖြေနိုင်မဖြေနိုင်တော့အဲမင်းတို့ဝါရတစ်ထောင်ကမေးတယ်ငါဝါရတစ်ထောင်လုံးကိုလုံးဖြေတယ်ငါတခုတည်းမေးတယ် တခုတောင်တင်တော့မပြေနိုင်ဘယ်သူကနိုင်တော့ဘယ်သူကရှုံးတော့ပြီးတော့တတိတော်မှလည်းရှုံးပါလေအရှင်ဘုရားနိုင်အဲတခုဆိုတာကသာဝိသတအာရတိတိကဆိုတာမြတ်စွာဘုရားသာသနာမှာသာသနာဝင်္ဂါသရဒီနှစ်3 4 5ကဏ္ဍနဲ့အလေးဖြေလို့ရှိပါတယ်။သာဝိသတတ္တဝါလို့ဆိုတဲ့အလုံးသောသင်္ခါရတရားတွေဟာ အဟာရအကြောင်းတရားမှီပြီးတော့ဒီနေတာပဲရုပ်တင်နာလေးခုသမီးအကြောင်းမှီပြီးတော့အကျိုးတရားတွေဖြစ်နေအဲဒီအကြောင်းကျိုးတရားတွေဖြစ်ပုံတွေသိပြီးတော့ငင်းဝဲတဲ့နိဗ္ဗာန်ညာဖြစ်လို့ရှိရင်အရိယာမညာဖြင့်နိဗ္ဗာန်မျက်မှောက်ပြုပြီးတော့တရားသူတရားများတွေပြည့်စုံသွားတယ်။ဘာမြဝဆင်းရလွံ့မြောက်ပြီးတော့သွားတယ်။အဲဒီတခုသောတရားဟာဘာလို့ဆိုရင် သဗ္ဗေတ္တအာဟာရတိတိကအကြောင်းကြောင့်ဒီတဲ့တတ္တဝါလို့ခေါ်ရတယ်အမှန်စင်းလို့တတ္တဝါမဟုတ်ဘူးသင်္ခါရတရားတွေပဲယုံနာတရားတွေပဲဆိုတာဒါဖြေရမှာပေါ့သာသနာ့ဘာမှာပဲရှိနေမှာတော့မရှိဘူးသာသနာ့ဘာမှာဒီလိုကอืมသင်္ခါရတရားတွေအကြောင်းအကျိုးဖြစ်ပြီးတော့နေတဲ့သင်္ခါရတရားတွေဆိုတာမရှိဘူးဘုရားသာသနာတော်မှာလည်းရှိတယ်ဒါမဖြစ်နိုင်အဲဒါနဲ့တို့ရှုံးပါပြီဆိုတော့ရှုံးလို့ရှိရင် ကျွန်တော်ဘာလို့ရမလဲဆိုသူမိဘမများပြောတယ်တဲ့ရှင်လို့ရှိရင်လူသားမဆိုလို့ရှိရင်လည်းသူ့ရဲ့အလုပ်အကျွေးအိမ်သူဖြစ်ရမယ်ရသေးရဟန်းကနိုင်သွားလို့ရှိရင်လည်းအသည့်ရသေးရဟန်းထမတတိခံရမယ်လို့ဆိုတယ်တဲ့ပြီးတော့တတိတော်အရှင်ဘုရားရဲ့တတိခံပြီးတော့ရဟန်းပြုပါမယ်ဆိုပြီးကောင်းပြီတို့ကရဟန်းကတော့မျိုးသမီးတွေရဟန်းပြုမပြီးဘူး အာဘိက္ခုနီမတွေရှိတယ်ယဟမတွေရှိတယ်အဲဒီမှာသွားဆိုပြီးသူကဆွလိုက်တယ်သူမင်းအဲဒီမှာသွားပြီးတော့ဘိက္ခုနီမကျောင်းသွားပြီးတော့ယဟန်ပြုကြနာမိမတွေဖြစ်တယ်နာမိမတွေဖြစ်ပြီးတော့တရားအထုတ်မကြခင်ပဲယဟနာတွေဖြစ်ပဲကြတယ်တော့ပါတယ်လို့ပါမရှိတဲ့ပုဂ္ဂိုလ်တွေကယဟနာမတွေဖြစ်တော့ကျိုးတော့ကြဒီပစ္စကကြီးကတော့သူကတော့ငယ်လည်းမလဲဘူးဆရာကြီးတို့ကျောင်းဆရာကြီးတို့ ဝေသာလီမင်းသားတွေပညာတွေသင်ကြပြီအဲသူပညာရှိတွေကြော်ကြားတဲ့ပုဂ္ဂိုလ်တွေထံသွားပြီးတော့သူကအဲဒီလိုအခြေအနေစကားတွေပြောပြောလို့ရှိရင်ဖြင့်ဟိုဟိုပုဂ္ဂိုလ်တွေကသူ့လောက်မှအရေးချင်းမပြည့်စုံမဲ့ဟာကိုသူကရည်နိုင်ကြ။အဲကြောင့်ဘူရဏကသဝတိလည်းသွားပြီးတော့တိုက်ခံပြောဥသာပဲ။အဲဒီပုဂ္ဂိုလ်လည်းပဲ အနိုင်သူသူသူမေးတဲ့မိခွန်းတွေအမင်းမခံနိုင်ဘူးတဲ့ဝါရတင်လိုက်လို့ရှိရင်တခါတည်းလှုပ်ရှားရင်းရင်သွားတာပဲတဲ့မတည်ရနိုင်ဘူးမကိလိကောသာလအဇိတကိတကမလအပုရကိစ္စယနာသင်္ဇယဗိလာထဗုဒ္ဓနိဂန္ဓနာတဗုဒ္ဓအားလုံးအလုံးစုံပြီးတယ်ဆိုတဲ့ဆရာကြီးတွေအဲဒါကြီးဝါရပြန်ရင် သူတို့မတီးတမ်းနိုင်ဘူးတဲ့အကုန်လုံးတုံ့လုံးသွားတာပဲအဲ့ဒါအကြောင်းပြုပြီးတော့သူကပရိသတ်လူစုလူလူဇီဝေးကြီးမှာသူကကျိုးရတယ်ငါကဝါရနဲ့တင်လဲလို့ရှိရင်တဲ့မလုံးမရှားမရင်းရင်ပဲနဲ့ခန္ဓာရည်ရှိတဲ့ပုဂ္ဂိုလ်မတွေ့သေးဘူးသမ္မာသမ္ဗုဒ္ဓဘုရားရဟနာလို့ဝန်ခံတဲ့ပုဂ္ဂိုလ်တောင်မှအဲငါရဲ့အတိုက်ခိုက်ကိုခံနိုင်တဲ့ ပုဂ္ဂိုလ်မတွေ့သေးဘူးအာဝါရနဲ့တိုက်ခိုက်တယ်လို့ရှိရင်သူ့ကိုယ်မှတခါလဲချွေးပြန်ပြီးချွေးတွေကြာမှာပဲချွေးမကြတဲ့ပုဂ္ဂိုလ်မရှိဘူးတဲ့อืมလူမပြောနဲ့တော့စိတ်စေတနာအသိမရှိတဲ့တိုင်ကြီးတောင်မှငါဝါရနဲ့တင်လိုက်လို့ရှိရင်ဒီတိုင်ကြီးတောင်ရင်းရင်သွားနိုင်တယ်ဆိုတာဒီလိုဒီလိုဘုရင်ကကြွေးကြော်လို့ဆိုတာ ဒါကတော့လူလုံးကဲကဲလို့ဆိုတာတိုင်ကြီးရတော့မလုပ်ပါဘူးသူကဒါပဲလို့သူကလူလုံးကဲကဲသူကကြွားပြီးတော့သူကပြောတာကိုအဲ့ဒါသူမှအတတ်ပညာတွေများလို့ကိုယ်ထဲမှာအတတ်ပညာတွေများတော့အတတ်ပညာတွေပြည့်နေလို့ခါတယ်ဘုံမတော်ကိုကြီးကွဲသွားရရဲ့ဆိုပြီးတော့ပံပြားနဲ့လည်းပတ်ထားရတာလေသူက ခုယုံလို့ပါတာသူများရဲ့ထင်ကြီးအောင်လို့ဆိုတာမသိပါဘူးဒါကလည်းပြောတယ်သူကလည်းသူများကြီးသူစကားကြီးကဘယ်လိုလုပ်တာလဲအဲ့ဒါကတနေ့သောအခါကာလမှာအရှင်အသတိဝေသာလီကြီးဆုံးမကြွတာနဲ့တွေ့တွေ့တော့သူကလည်းလမ်းလျှောက်သွားခြင်းဟိုမင်းသားအိမ်နဲ့သူတကြီးတွေကိုဟိုအိမ်ဟိုအိမ်ကပြီးလမ်းလျှောက်သွားခြင်းနဲ့လမ်းမှာတွေ့တော့ရှင်သတိမေး

သမနောဂေါရမောယံဂေါရမယသာဝကေတိတို့ကိုကထံပဲသောလင်ဝိနေတိပုံနဲ့ဆုံးမပေးနေပါသနည်းသမနာသာဂေါရမသာယံဂေါရမယသာဝကေသူတတိတို့၌ကထံပါကပဲသောဖို့ရှိသောအနုသာသနည်းဆုံးမသည်ဘုလားမြာဇာဝပဝတ္တိဖြစ်နေပါသနည်းရံဂေါရမကတတိတွေဘယ်လိုဆုံးမသလဲဘယ်လိုဆုံးမဩဝါဒစကားတွေ များနေပါသလဲလို့ဘယ်ဟာဆုံးမဩဝါဒများပါသလဲလို့မေးတော့ရှင်သတိကဖြေတယ်ဆိုရင်ငါဦးလည်းကအရှင်သတိပါပဲရှင်သာရိပုတ္တရာပထမမေးတော့မှလည်းပြောရေဓမ္မဟေတုဘဘောနဲ့ဖြေခဲ့တယ်ဒီကြတော့လည်းပဲမြစ္စကကြီးတို့သိနေတာကသင်ရှားတယ်

ဝေဒနာနာတပညာနာတသင်္ခါရနာတဝိညာဏနာတသဗ္ဗေသင်္ခါရအိသာသဗ္ဗေဓမ္မာနာတဟောဒီလိုပဲတတိရဆုံးပါလေဒီလိုအဆုံးမဩဝါဒတွေများနေတာပဲလို့ဖြေတယ်အိသာနဲ့အနာတအချင်းချုပ်အားဖြင့်ဆိုလို့ရှိရင်ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေအိသာကြီးတယ်ပဲဒီသင်္ခါရတရားတွေအိသာကြီးတယ်ပဲ အဲဒီခန္ဓာ၅ပါးတရားတွေဟာအနတ္တကြီးတယ်ပဲနေစမမြဲတဲ့တရားတွေကြီးတယ်ပဲအနတ္တအစိုးရတဲ့အတ္တကောင်မဟုတ်ဘူးသဘောတရားတွေကြီးတယ်ပဲလို့ငါတို့မြတ်စွာဘုရားဒီလိုပဲတတိတာဝကတွေသွန်သင်ညွှန်ကြနေတယ်ဒီလိုဆုံးမတွေပဲများပါတယ်ဟုတ်တယ်မြတ်စွာဘုရားဟောတဲ့တရားတွေထဲမှာဒီအိစ္ဆဒုက္ခအနတ္တတွေဟောတယ်ဒုက္ခတော့ခြံထားတယ်ဘာလို့ခြံထားတယ်ဆို ကတ်တယ်လို့သာကျက်ရှိတာပါယောဝေဒနာပညာသင်္ခါရဝိညာဉ်အကုန်လုံးဒုက္ခဆင်းရဲကြီးတယ်ပဲဆိုတော့အဲ့ဒီထဲမှာအကောင်းတွေလည်းပဲဆင်းရဲတယ်လို့အဓိပ္ပာယ်ရောက်လာအဲ့ဒါခုခုကာလမှာလည်းဒီလိုပဲကတ်တယ်ရှားပါတာကဘာသာကြားကနေပြီးတော့ဘုရားဘာသာပြည့်တင်ထားတာသာဓုသာသတွေကပြုဘူးပါတယ်ငါက တယ်ဒီဆရာတော်ကြီးတော်မေးသေးတာမေးအဲဘုရားတရားတော်ကဒုက္ခကြီးတွေပဲလို့ဟောထားတယ်ဒုက္ခကြီးတွေဟောထားတယ်ဘာသာတရားကမကောင်းလို့ဒုက္ခတွေကြီးတွေတွေ့နေတာတဲ့သူကဒီလိုအပြစ်တင်တာဟုတ်တယ်ဘာသာတရားကောင်းလို့ရှိရင်ဒုက္ခချမ်းသာလည်းတွေ့ရမှာဆိုအခုဘုံလုံးဒုက္ခကြီးတွေဖြစ်နေတယ်လို့ဆိုလူချမ်းသာနတ်ချမ်းသာဆိုတာတွေလည်းဒုက္ခတွေပဲ အဲရုပ်ဝေဒနာပညာသင်္ခါရဝิญဉ္ဇဉ်အကုန်လုံးဒုက္ခတွေဆိုတော့ဒါရှိတာကိုရုပ်ဝေဒနာပညာသင်္ခါရဝิญဉ္ဇဉ်ပဲရှိတာပဲပုဂ္ဂိုလ်သတ္တဝါခေါ်ရတာလူရဲ့နတ်ရဲ့ဇမခေါ်တာအလုံးဒုက္ခတွေကြီးတယ်ဘာသာတရားမကောင်းလို့ဆင်းရဲတွေကြီးတယ်ပဲတွေ့နေတာကျုပ်တို့ဘာသာတရားကောင်းတယ်ကောင်းမြင်မှုရောက်ပြီးချမ်းသာနေတယ်ဆိုပြီးတော့အဲဒီလိုဝါရချမ်းသာကို ဝိသုဒနေတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီတိုင်းဖြစ်တယ်အဲ့ဒီတိုင်းပဲသဘောကျတော့တယ်သူတို့ကလူချမ်းသာနာချမ်းသာတွေဒါပါလေဒီလူချမ်းသာအများအားချမ်းသာနေကောင်းနေတာပဲဆိုပြီးသဘောကျဘုရားတရားတော်ကဒုက္ခဆင်းရဲကြီးတယ်ပဲဆိုတော့ဟောတယ်လို့ဆင်းရဲကြီးကြီးဖြစ်နေကောင်းတာကမရှိဘူးဆိုပြီးတော့ဘုသူဒနေတဲ့ပုဂ္ဂိုလ်ညောမြညာမြညာနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုရင်းရင်သွားရတယ် အခုမကြမီကပေါ်လာတဲ့သာဝေသင်္ခါရဒုက္ခတွေဆိုပြီးတော့အဲ့ဒီအပိုက်ကိုယူပြီးတော့အာထုမှုတွေအာထုတာအကုန်လုံးဒုက္ခကြီးတယ်ပဲအာမရုပဲနေမှာအင်းငိမ့်နေဆိုတဲ့ဝါရပေါ်လာတယ်ဘုရားဘုရားသာသနာတော်တွင်ကပါတာအပြင်ဘက်ကမဟုတ်ပါဘူးဒါပေမဲ့လို့အဲ့ဒီဝါရအတိုင်းယုံကြည်သွားလို့ရှိရင်တော့ဘုရားသာသနာအပြင်ဘက်ရောက်သွားတယ်ဟောလို့လို့ဆိုဘုရားဟောနဲ့ကိုင်းမှမကိုင်းတော့ဘူး ဘုရားဟောနေကဒုက္ခကဖြစ်ပြနေလို့ဒုက္ခတွေသင်္ခါရတရားတွေဖြစ်ပြဒုက္ခတွေသူကဘယ်လိုမဟုတ်ဘူးပြုသမျှဒုက္ခများတွေဒုက္ခတွေဒါနာပြုတဲ့ဒုက္ခသီလပြုတဲ့ဒုက္ခဘာဝနာပေါ်မြင်ဒုက္ခဒုက္ခတွေကြီးတယ်ပဲအဲချမ်းသာမရနိုင်ဘူးဆိုတဲ့အနေမျိုးသူကအဲဒီလိုဆိုတော့ဘုရားတရားတော်နဲ့ဒီမှာဖြစ်နေတာဘုရားတရားတော်ကဒါနာဖြင့်လည်း လူချမ်းသာနာချမ်းသာလေးပါချမ်းသာရနိုင်တယ်လူချမ်းသာနာချမ်းသာဆိုတာချမ်းသာခြင်းမဟုတ်လေးပါချမ်းသာချမ်းသာစီအဲ့ဒါရနိုင်တယ်သီလလည်းပဲဒီလိုပဲလူချမ်းသာနာချမ်းသာလေးပါချမ်းသာရနိုင်တယ်ဘာဝနာဆိုရင်ဘာဝနာပွားများလို့ရှိရင်ပြမချမ်းသာတွေလည်းရနိုင်တယ်ဝိပဿနာဘာဝနာပွားများလို့ရှိရင်အရိယာမေဖို့ချမ်းသာတွေလေးပါချမ်းသာတွေလည်းရနိုင်တယ်အဲဒီလိုဟောတာကအဲ့ဒါကိုသူကဒုက္ခကြီးရဲ့ပဲဆိုပြီးတော့ဟောလိုက်တော့ ဒါနသီလဘာဝနာကုသိုလ်တရားတွေဘာမှမလုပ်ရဘူးလို့ရင်ဒုက္ခကြီးတယ်ပဲဆိုတော့တရားဟောတဲ့ဇမဖြစ်တော့တာကောအာမတုပဲနေမှာချမ်းသာတယ်ဆိုတော့ဘုရားတော်ကိုမူတာမလိုပါဘူးသူကအာမတုကအကဘုရားမကုငင်ကဒါနသီလဘာဝနာအာမတုပဲနဲ့ဒီလိုနေကြတာပဲသူကဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကလည်းဒီလိုနေကြတာပဲအဲ့ဒါတွေနိဗ္ဗာန်ကိုရောက်ကိုရောက်မှာပေါ့သူကအဲ့ဒါမဟုတ်တဲ့ဝါဒကြံပါပြီးတော့ဟောတဲ့ပုဂ္ဂိုလ်ကဟောကြိုက်တဲ့ပုဂ္ဂိုလ်ကလည်းကြိုက်တယ်ဆင်ဟောတဲ့ပုဂ္ဂိုလ်ကဟောပြီးသူက အဲတရားတစ်ခုဖြစ်ပြီးတော့ကြီးနေတယ်ကြောက်ကြမှကောင်းတယ်လို့အဲဒီဝါဒကိုယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းသနာကြမှကောင်းဘုရားသာသနာတော်တွင်ကသာသနာအပြင်မဲ့ရောက်မှန်းပြီးရောက်သွားတယ်အဲဒီယောဝေဒနာပညာသင်္ခါရဒုက္ခဟောလို့ရှိရင်သစ္စာကြီးကလည်းအဲ့ဒီလိုကမစိုးလို့တဲ့ကစီအကွက်မြင်လို့အရှင်သေကြီးကဒုက္ခကိုခြားနာတယ် ကြောရှိနေမလို့လို့ပေါ့လေပြောလို့ရှိရင်လည်းနိုင်အောင်ပြောလို့ရပါတယ်သူဘုရားကြီးရောက်လို့ရှိရင်တော့မြတ်စွာဘုရားကြီးမှာသူသိရမှာပါဒါပေမဲ့လို့တကယ်ကြောမရှိရအောင်သူကအနိစ္စနဲ့ဒုက္ခယုတ်မမြဲဝေဒနာမမြဲပညာမမြဲသင်္ခါရမမြဲဝိညာဉ်မမြဲအဲယုတ်အတ္တမဟုတ်အနတ္တတရားဝေဒနာပညာသင်္ခါရဝိညာဉ်အတ္တမဟုတ်အနတ္တတရား ခန္ဓာ၅ပါးဆိုတဲ့မင်္ဂလာတရားတွေအားလုံးအိစ္ဆကြီးရဲ့ပဲမမြဲတဲ့တရားကြီးရဲ့ပဲအလုံးစုံသောသဘောတရားတွေဟာအနတ္တကြီးရဲ့ပဲအတ္တမဟုတ်တဲ့အဆုံးမရတဲ့သဘောတရားကြီးရဲ့ပဲလို့မြတ်စွာဘုရားဒီလိုပဲသူမျိုးဆုံးမပါတယ်ဒီလိုဆုံးမများပါတယ်ဒီများတော့ဒီလိုဆုံးမတွေပြနေပါတယ်လို့ပြောတော့သစ္စာကြီးကဘာပြောလဲဆို ဒုက္ခုတံဝတ္တဘောအသစီအတုံမရေမယံသမဏဂေါတမဧဝဝါရေအတုံမဘောအသစီဘိုးရှင်သည်ရေမယံခြင်းကားတော်သည်ဧဝဝါရေသမဏဂေါတမဤသို့ဟောပြောဆုံးမလေးရှိသောယံဂေါတမကိုဝါယံဂေါတမဤသို့ဟောပြောဆုံးမနေသည်ကို ရင်းမြခြင်းငါတို့သည်အတုံးမှကြားရကုန်၏ရင်းမြတော်ငါတို့သည်ဒုသူတံမကောင်းသောကြားခြင်းကိုမကောင်းသဖြင့်ကြားခြင်းကိုမကောင်းသောကြားခြင်းကိုဝါကျက်တည်မရှိသော ကြားခြင်းကိုအတုံးမှဝဒကြားရလေကုန်သောတကားမကြားတဲ့မကြားတတ်တဲ့မကြားကောင်းမနာသောမတော်တဲ့တရားကြားမှကြားလေခြင်းဆိုပြီးတော့ ကရှုပ်ချပြီးပြောတယ်အဲအတ္တဆိုတာရှိနေပါရဲ့အနတ္တလို့ဟောတယ်ဆိုတော့ဒါမကြိုက်တာပါအိဋ္ဌလို့တော့မပြောပါဘူးအတ္တဆိုတာရှိနေပါရဲ့အတ္တကြီးရှိနေတယ်ဆိုတာအနတ္တလို့ဟောတာဟာအမှန်မှားနေတာပဲတကယ်အမှားကြီးပဲဆိုပြီးတော့နေတယ်သူကအကြကောင်းမလားပါလေကြားတယ်အဘိဝနာမတေနဘောဓဂောရမေနအဘိဝနာမဂရာစီဂရာစီတေန ဘောဓဂောရမေနသမာဂိစီယမကရာစီကရာစီတရားတကား၌ဒေနာဘောဓဂောရမေနထိုရှင်ဂေါရမနှင့်မယံငါတို့သည်အဘိဝနာမသမာဂိစီယမတွေ့ဆုံကောင်းတွေ့ဆုံကြပါလိမ့်မယ်တွေ့ဆုံမှုရခွင့်ရရကောင်းကြပါလိမ့်မယ်ညွှန်လင်းတယ်အဘိဝနာမပိယကထာဓာတန်လာဘောကထာတန်လာဘော အပြန်အလှန်ပြောဆိုဆွေးနွေးသောတရားစကားသည်အပိဝနာမတိယာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖြစ်နိုင်ပါလိမ့်မယ်ဖြစ်နိုင်ကောင်းပါသေးရဲ့အပိဝနာမဓမ္မပဝကဒိဋ္ဌိကတာဝိဝေစေယမဓမ္မဝဘာဝကယုံညာမဓမ္မဝဒိဋ္ဌိကတာထိုမှားတော့ယူမှာအပိဝနာဝိစေယမကင်းလို့စင်နိုင်ကောင်းကင်းလို့စင်နိုင် ရပါသည် ဉာဏ်ကောရမကိုမာရင်းနဲ့မိစ္ဆာအယူမှကင်းစင်နိုင်ကောင်းကင်းစင်နိုင်ပါလိမ့်မယ်သူနဲ့တွေ့ပြီးပြောတဲ့ဟောလို့လို့ရှိရင်တော့อืมဘုရားတော်တွေချွတ်မလို့ကြံတော်လို့စားတော့ဝါဒများအယူများဆွဲမိပြီဆိုတော့ကိုယ်ကမဟုတ်တာလေသူများမဟုတ်ဘူးအဲ့ဒါသူပြောလိုက်လို့ရှိရင်တော့သူပြောတာလက်ခံပြီးတော့ရံတော်တော်မှာအနတ္တဝေနအတ္တဝါဒကြိုက်ကောင်းပါရဲ့ဆိုပြီးတော့ဒီလိုသူပြောတာ အဲ့ဒါကိုဘုရားစင်စစ်ကြီးဘုရားစင်စစ်ကြီးတော်မှဒီလိုပြောသလိုပေါ်မှာတော့အခုနေခါကာလတရားဟောနေတဲ့အမှန်တရားအမှန်ကဟောနေတဲ့ဆရာတွေလည်းပဲအမှားဟောတဲ့ပုဂ္ဂိုလ်ကမပြောဘူးလို့မဆိုနိုင်ဘူးလို့ဆိုတာသူတို့လည်းပြောတာပဲသူတို့ကလည်းအမှားဟောနေတဲ့ပုဂ္ဂိုလ်တွေအမှားပြောင်သူတို့လည်းဟောတယ်သူတို့လည်းတပည့်တွေရှိတာပဲ သူတို့နဲ့အလိုတူတဲ့ပုဂ္ဂိုလ်တွေတပြည့်ရရှိတယ်။ဘုန်းကြီးတို့ဟောပြောနေတဲ့တရားများဟိုဘက်ဒီကအကဲရတယ်အများကြီးပဲသူတို့။ဒီလိုအကဲရနေသူတို့ဟာသာမှန်တယ်။သူတို့လိုက်ပြီးတော့မေးကြည့်ရင်သူတို့လည်းတရားလည်းအာထုပ်ဘူးတာမဟုတ်။ဘာမှလည်းကောင်းကောင်းမတွေ့ဘူးတာမဟုတ်ဘူး။အဲဒီဥစ္စာကနေပြီးတော့သူတို့သာဘုဒ္ဓတာလေးတွေနဲ့သူတို့ဟာသာမှန်တယ်အောင်းမိပြီးတော့ဒီလိုပြောဆိုနေကြတယ်။အဲသူတို့ရဲ့တတိတချို့က တရားလာအားထုတ်တော့တရားတွေတွေ့သွားတော့သဘောပေါက်သွားတယ်ဒီလိုမှလည်းရှိပါတယ်ရုပ်ပုဂ္ဂိုလ်အဲဒီလိုသဘောပေါက်သွားတော့သူတို့ဆရာကြီးပြန်ပြီးတော့ပြောတယ်ဆရာကြီးပြောတယ်မဟုတ်သေးဘူးတကယ်တရားထုတ်ကြည့်တော့တကယ်တွေ့တာလို့ပြောတာဒါပေမဲ့လက်မခံဘူးသူတို့ကဆရာကြီးလုပ်နေမှတော့မပြင်းတော့ဘူးလို့လားအဲဒီလိုဟာတွေရှိတယ်သူကဟိုရပြီရတယ်အခုသေစကားကြီးကလည်းအဲဒီလိုပဲ အနတ္တဝါဒသိမှားတာပဲအတ္တကြီးရှိနေပါရင်အနတ္တလဝါဒသိမှားတယ်အယူညာနဲ့မိစ္ဆာအယူအဲ့ဒီယူမှရှင်ဘောရမကိုอืมပြောဟောပြီးတော့ကျင့်စဉ်နိုင်ကောင်းပါသေးရဲ့ကျွတ်နိုင်ကောင်းပါသေးရဲ့ဆိုပြီးပြောတယ်ဒါမာသားကြရခုပေါ်လေပြီးတော့ဘုရားတော်မှာပြောသေးတာပဲတို့မပြောဘဲနေပါမလားလို့ အဲနိုင်ရှင်ပြီးတော့သိခနိုင်ကြပါပဲဘာသာရေးတရားဆွဲတယ်ဆိုတာဒီလိုပဲအခုနေ့ခါကာလနဲ့ဘာသာရေးတွေမျိုးမျိုးရှိတယ်အဲလူတွေကနေပြီးဘုရားဖြစ်ပြီးတော့အဲဒီဘုရားကဟောတဲ့တရားဆိုရင်တချို့ကတော်တော်ထင်ပြီးတာကလူကနေပြီးဘုရားဖြစ်တယ်ဘယ်နဲ့လူကဘုရားဖြစ်နေလဲဘုရားဆိုတာဟာကဘာနဲ့တကွလောက အတ္တဝါတွေအကုန်လုံးဖန်ဆင်းနိုင်မှသူကဘုရားလို့သူကယူဆတာကိုသူတို့ဘုရားကအဲ့ဒီလိုဖန်ဆင်းတယ်လို့ယုံကြည်ထားတာအဲ့ဒီလိုဒီကိုယ်တွေနဲ့ပြည့်စုံမှသူကဘုရားလူကဘာအစွမ်းရှိလို့လဲဘာမှမဖန်ဆင်းနိုင်မနဲ့ဘယ်ကနေဘုရားဖြစ်ရလူကဘုရားဖြစ်တယ်ဆိုတော့တော်မှားတာပဲအဲသူတို့အမြင်ကအဲ့ဒီလိုမြင်တယ်ဘုရားသာသနာဝင်ပုဂ္ဂိုလ်တွေရဲ့အမြင်ကတော့ကောင်းမြင်မှုကဘုရားဖန်ဆင်းတယ်ဆိုတော့ဟုတ်ကောမဟုတ် သူတို့ဖះရှာလို့လည်းမရဘူးဘယ်မနေမှလည်းမသိဘူးဘယ်သူမှလည်းတွေ့ဘူးတာမဟုတ်ဘူးမဲကြည့်လို့ရှိရင်ဘာလောကကြီးဖန်ဆင်းတာဘုရားဖန်ဆင်းတယ်ဆိုတဲ့အဲဒီဖန်ဆင်းတဲ့ဘုရားကဘယ်မှာနေသလိုနေလို့ရှိရင်ဘယ်မှာနေတယ်လို့လည်းသူတို့မသိဘူးအဲဒီဘုရားနဲ့ဘယ်သူလဲဘယ်သူကတွေ့တော့ဆိုရင်သေချာတူဦးတဲ့ပုဂ္ဂိုလ်လည်းမရှိဘူးသူအိမ်မက်ထဲမှာတွေ့တဲ့အနေမျိုးပြောဘယ်သူမှလည်းတွေ့ဘူးတာမဟုတ်ဘူး ။ဒါနဲ့ကဟုတ်သလားမဟုတ်သလားလည်းမသိဘူး။ဒီတဲ့အခါကာလကြာကောင်းဝင်ပုံကဲတင်မယ်လို့သူတို့ဘာသာတရားဟောတာ။သိပြီးတဲ့နောက်ကဲသလားမကဲသလားပဲသိနေမှာတော့သူစားအကြကြီးပဲသိပြီးမှတော့ဘယ်နဲ့မှမစစ်စင်းနိုင်တော့ဘူးကဲသလားမကဲသလားလည်းမသိဘူး။အဲ့တော့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေရဲ့အမြင်နဲ့ကြည့်လို့ရှိရင်တော့အဲ့ဒီဖန်ဆင်းတယ်ဆိုတာတော့ကိုယုတ်တိမရှိတော့ဘူး ရှိကပုဂ္ဂိုလ်ကိုအာမကိုပဲနဲ့သူများအာကိုရှာတဲ့ပုဂ္ဂိုလ်ဘောမစွန်းတာနဲ့သူများအာကိုရှာတဲ့ပုဂ္ဂိုလ်နတ်တို့ဘာတို့အဲ့ဒါတွေပုဂ္ဂိုလ်ရာနေတဖြည်းဖြည်းဘုရားသခင်ပြက်သွားအဲ့ဒါကဖန်ဆင်းတယ်လိုက်မေးရင်ဘာမှဖြေလို့အဖြေမရှိဘူးဘယ်နှခုနှစ်တော့ကဖန်ဆင်းတော့ဘယ်လောက်ကြာဘယ်တော့မေးရင်အဲ့ဒါလည်းပဲသိပြီးဖြေမရှိဘူးသူကဖြေတာအနည်း နှစ်၄တောင်၄တောင်လောက်ကလည်းမသိပါဘူးအဲဒီတောင်လောက်ကတမိုင်း၄တောင်လား၄တောင်လားမသိပါဘူးအဲဒီမှာအဲဒီကတော့ဆိုတယ်သူအဲဒါကလည်းခုသိပ္ပံဆရာတွေကစစ်ဆေးကြည့်တော့အဲဒီလည်းနှစ်ပေါင်းများစွာအရာဝတ္ထုတွေတွေ့နေတော့အဲဒါလည်းသူတို့အခုတော့တည်းမပြောကြပြန်ဘူးလေသူတို့ကဟာမကြဘူးဆိုပြီးတော့အဲဒါဒါတော့တခါက ညောင်လေးပင်ညောင်လေးပင်တော့ရဆရာတော်ကြီးဆိုတော့လည်းငါလာဖြစ်စီတော့ကျန်တယ်ဘုရားဆရာပါအကမပါဏိတပါသူကယထာဘောမှာဟိုပြည့်စက်ဖြစ်တော့ကြာပါပြီယထာဘောမှာပထမရဟန်းကပေါ့ သိလာတော့အဲဒီတရားဝဆရာကြီးကလည်းပထမတန်းကသိလာတော့တရားဝဆရာကြီးကသူ့မေးတယ်ကျောင်းလေးရင်ဆရာဘုန်းကြီးဘုန်းကြီးတို့ဘာသာတရားမှာဘတ်တော်ရောဘာလို့ဘယ်ကစဖြစ်တယ်ဆိုတာခေါ်တော့ပြောတော့အဲဒီအစဟာဘုရားဘာသာတရားထဲမှာအစမရှိဘူး ပြောတော့အစမရှိတာနဲ့ရှိတာဘယ်ဟာကောင်းကောင်းတာကတော့အစရှိရင်တော့အစရှိတာကောင်းတာပဲဒါပေမဲ့လို့အစရှာလို့မရလို့အစမရှိဘူးလို့ဒီလိုပဲအစရှာလိုက်လို့ရှိရင်အ내တွေပဲတွေမရှိလို့အစမရှိဘူးဒီလိုပဲယူဆပြီးတော့ဟောပြောနေကြတာပဲကျုပ်တို့ဘာသာကတော့အစရှိတယ်လို့ပြောတယ်။ဒါရင်ခင်ဗျားတို့ဘာသာကောင်းတာပေါ့အစရှိရင်ကောင်းတာပေါ့။ ဘာကစတော့သူတို့ဘာသာတော့ဘုရားသခင်ကစတာဘုရားသခင်ဖန်ဆင်းလို့လောကကြီးဖြစ်လာတာလို့ပြောဒါတော့ညောင်လေးပဲဆရာတော်နေပါဦးဆရာကြီးအဲ့ဒီဘုရားသခင်ကတော့ဘယ်တော့မှစဖြစ်တယ်ဘယ်သူကဖန်ဆင်းထားတယ် ဘုန်းကြီးဒါလည်းခက်ခက်ပါပဲလို့ပြောတယ်လို့သာသူကလည်းအစားကြီးပဲဖြစ်သွားတော့အစားကြီးလိုက်လို့ရှိရင်အဲ့ဒီအစားကြီးတဲ့ဥစ္စာဘယ်ကလာတော့တခါမေးခက်တယ်သူကဖြေခက်တဲ့ဥစ္စာကြီးသူကအဲ့ဒါတော့ပြီးရတယ်ဘင်းကြီးအောင်ဆိုတော့လွယ်လေးနဲ့ပြီးသွားတရားဟောစရာကြီးဒါကအဲဉာဏ်ဉာဏ်နဲ့တဲ့ပုဂ္ဂိုလ်အသိဉာဏ်နဲ့တဲ့ပုဂ္ဂိုလ်တွေဆိုသူပြောတာကအောင်းနေမှာဘုရားဘုရားဘုရား တရားတော်ကအစမြင်သူကသူတို့ကအစရှိတယ်သူဟောတာပဲကောင်းတယ်လို့ဒီလိုဖြစ်လာမှာအခုတကယ်အဲ့ကမဟာပါဏိတာစာရပုဂ္ဂိုလ်ကြီးနဲ့သွားတွေ့တာကိုတွေ့တော့ဟိုကအေးအေးဆေးဆေးပဲသူ့လောက်လိုက်ပြီးတော့ဝေးတော့ဒါလည်းခက်ခက်ခက်ပါပဲလို့ပြောတယ်ပြီးသွားတော့သူကအဲ့ဒီလိုလူကနေဖျားဖြစ်တယ်ဆိုတာကောင်းကင်ဘုံမှာဖျားယုံကြည်တဲ့ပုဂ္ဂိုလ်တွေနေရရင်ဘာမှအဓိပ္ပာယ်မရှိဘူးဒါတော့ဘုရားမနာကသိဆွေးရညတာ ဒါကြောင့်ဘုန်းကြီးတို့ကဘာသာရယူရှိတဲ့ပုဂ္ဂိုလ်တွေများအတိုက်ခံပြောဖို့ရသိမစင်းစားပါဘူးသူတို့ဟာသူတို့ဆွလုံးဖို့ရဆွလုံးဖို့ခက်တာပဲတခါကယထာပေါ်မှာကိုခေဂျပန်စိတ်စိတ်ပညာတော့မှာပါအဲဒီမှာပါပဲလူတွေရောက်ပြရတယ်ဟိုသွားကြပြီသွားကြမန်းလေးကနေရှူဖို့တာတယ်ယထာပေါ်မှာဓမ္မကြောက်တွေဟာကြောက် အိန္ဒိယအိန္ဒိယပြည်သူပါပဲသူအိန္ဒိယပြည်သူကရှမီးယားကလည်းလာဝယ်လာပြီးတော့အဲ့ဒီသို့တော်လည်းသူကဗမာပြည်မှာမန္တလေးမှာနေတာကြားမန္တလေးမှာနေတော့သူ့မိဖေကဒီမှာပဲသူ့မွေးရတာမသိပါဘူးသူကဗမာတော့မဟုတ်ပါဘူးဗမာစကားတွေလည်းကောင်းကောင်းတတ်ပါတယ်အဲ့ဒါနဲ့ဘာသာရေးနဲ့စာပြီးဟိုမန္တလေးကဆရာတော်တစ်ပါးကသူ့ ဘာသာရေးနဲ့စပြီးတော့မေးတော့အဲဒီကမှဘာပြောတယ်ဆိုတော့ငါကပါတဲ့ဘာသာတွေဟိုယူပြီးယူတယ်ငါကယူနေကြတာတဲ့မှန်ကားတော့ဟာတဲ့သူကလုံးမစမမေးတော့အဲဒီလိုဖရာသူဖရာနာမည်ပြောမယ်ပြောရင်ပြောဆိုရင်မေးတော့ ဟိုဟိန္ဒူဝါဒထဲမှာသူတို့ဘုရားတခုအနေနဲ့သူတို့ယူရှိပါတယ်ဒီဘုရားအဲ့ဒါအဲ့ဒါရှိတာပဲဒီပြင်ဟာတွေလကားပါပဲအဲ့လိုပြောတယ်ပြောတော့ဟိုဘုန်းကြီးကတော့သူဘုရားဘာသာတရားအကြောင်းနဲ့လျှောက်ဆက်ပြောနေလေဘုရားဘုရားကိုယ်လို့ရှင်ဘေးရန်တယ်ကင်းဟိုတုန်းကဘေးရန်တယ်ကြောက်နေတဲ့ခါတော့ ဒီကတော့မပြောပါဘူးသူကဒီလိုပြောလို့ယုံကြည်မှာမဟုတ်ပါဘူးလို့သူဘာသာနဲ့သူယုံကြည်နေတာအဲကိုယ်ဘာသာနဲ့ကိုယုံကြည်နေတဲ့ပုဂ္ဂိုလ်ကသူများဘာသာတွေကသိထင်သေးအခုသစ္စကကြီးကလည်းပဲဘုရားမြတ်စွာဘုရားတောင်မှသူအနတ္တဝါဒဟောလို့အဲအမတမကြောက်မနာတာကြီးကြားတယ်လို့ရှုတ်ချပြီးတော့ပြောတယ် အဲဒီကနေပြီးတော့အစွန်းစရလာတော့သူကသိတဲ့ဘောကြတယ်ရှိရတဲ့ကဘုရားတရားပေါ်မှာသူဝါရတင်းညင်းနေတာခေါ်ဘုရားလည်းဆိုဖျားဝါရပြင်းညင်းနေတာကြာပြီတဲ့ဒါပေမဲ့လို့ဘုရားဖျားကြီးဝါရကဘာမှမသိတော့သူဝါရမသိဘဲနဲ့သွားပြင်လို့ရှိရင်အဆင်မပြေမှာကြောင့်သူက ဝါရစုံစုံသားနေတယ်လို့ဆိုတာကိုအခုတော့စုံသားလို့ရလာတော့အနတ္တဝါရသူကသိမကြိုက်ဒါနဲ့ဝေဒာတိမျိုးထဲမှာလိတ်ဆွေမင်း900ကစီးဝေးနေတဲ့အချိန်ဒီလိုတိုင်းပြည်ကိစ္စတွေပေါ့လေအစားအသောက်ကိစ္စတွေဆောင်ရွက်ဖို့ရစီးဝေးတိုင်းမဲနေတဲ့အချိန်နဲ့အဲဒီယုံကြည်ပေါ်လေသံဃာကအဲဒီမှာသွားပြီးတော့ကြာဟေးလိတ်ဆွေတို့ သူတပြည့်တွေပါပဲဘိသုကြီးတို့ငါကနေ့သံဃောရမနဲ့ဝါရပြိုင်မယ်မင်းတို့ဆွဲကြဆွဲကြအဲအဲ့ဒီကဝါရပြိုင်တဲ့ခါကာလမှာပြောတာဆိုတာတွေမင်းတို့နားထောင်ရအောင်ဆွဲကြလာကြဆိုပြီးတော့သူခေါ်ပြီးတော့မဇာပြာထံသွားတာကိုဝေသာတိပြီးမအောင်တော့ဘုရားကရပါသွား အဲဒီခါမှာဝင်နေဝိလိတ်စု900နဲ့မတော်သိမပုဂ္ဂိုလ်တွေကလည်းပဲသတင်းကြတော့လိုက်လာကြတာအများကြီးဆိုတာပါပဲပရိသတ်တွေကတော့ဟိုရောက်တဲ့မြတ်စွာဘုရားသောသောကရမနေ့နည်းနည်းစောစောတွေကလောကကိုဖြန့်ကြည့်တော့ခဏသစ္စကပရဝေကြီးလာလိမ့်မယ်သူတို့ကြီးပြိဿတင်တဲ့ကွာလာလိမ့်မယ်အဲလာပြီးတော့ဥဝါဒတွေပါတယ်နဲ့ဆွေးနွေးလိမ့်မယ်ပြောလိမ့်မယ် အဲဒါဟောရပြောရမယ်သူပရိသတ်တွေအများကြီးနဲ့နေနိုင်တော့တာကတော့ကျောင်းဝင်းထဲတော့နေဘူးရဆင်မပြေဘူးတော်တော်တဲ့ပြမြောက်တစ်ခုမှသွားနေမှာပဲဆိုပြီးတော့အဲဒီမအောင်တော်တဲ့မှာဒီကောင်းတဲ့နေရာကောင်းတဲ့ပြမြေကြီးတစ်ခုအောင်ရသော်ပြရသွားပြီးစောစောကနေဒီကြည်ကြည်ပြင်းနေရှိတဲ့နေရာသွားနေတော့ ဟိုအကြောင်းရောက်တဲ့ခါကျတော့ရဟန်းတော်တွေကဈဉ္ညာရှားအောင်ပြီးတော့နေတာတွေ့အဲဈဉ္ညာဆုတ်တာလည်းဘာလို့သာတော့ဆိုလို့ရှိရင်သုံးစားဒီကကအစာကြည်အောင်လို့ဆိုပြီးတော့ဒီလိုလူနည်းဖွင့်တယ်နေရာချင်းတော့နေကမ္မထာတရားအထုနေတဲ့ပုဂ္ဂိုလ်ရေတဲ့စားတော့ပြီးဈဉ္ညာလျှောက်ဈဉ္ညာလျှောက်ပြီးတော့ကိုမအဲအခိုးအငွေလဲပြီးတော့ ကျမ်းမှာမှာလည်းရှိစိတ်လည်းခိုင်ငံ့ပြီးတော့နေတဲ့ခါမှာတရားအထုတ်ထိုင်ပြီးတရားအထုတ်တယ်အဲ့ဒါဟုတ်ပါအဲ့ဒါသင်လျော်ပါတယ်ဗျာအဲ့ဒါကြောင့်သုံးစားပြီးတော့ဉာဏ်လျှောက်ပြီးတော့ထိုင်ပြီးတရားအထုတ်အဉာဏ်လျှောက်နေတဲ့ကိုယ်တော်တွေတွေ့တော့ရန်ကုန်တော့ဘယ်မှာရှိတယ်လဲခုမြင်ခြင်းလို့ခုမြော့ခြင်းလို့ဆိုတော့အာရန်မြတ်စွာဘုရားအခုခါမှာမဟာဝတော်တယ်မှာ သစ်ပင်တစ်ပင်အောက်မှာရှိတယ်ရဲ့တွေ့ကျင်လို့ရှိရင်အဲ့ဒီသွားပြီးတော့ကြားလိုက်အဲ့ဒီမှာသူပြိတ္တာတွေနဲ့အဲ့ဒီသွားမြတ်စွာဘုရားတန်ရောက်အဲဗမောရဏိယကထာဆိုတဲ့နှုတ်ဆက်စကားတွေပြောပြောပြီးတဲ့ခါကာလကျတော့မြတ်စွာဘုရားမေးဖို့ရအခွင့်တောင်းတယ်မြတ်စွာဘုရားအခွင့်ပေးလို့ရှိရင် မေးကျင်ပါလေတခုသောအချက်ကိုမေးကျင်ပါလေဘုရားမြတ်စွာဘုရားပု္ပ္ပအဂိဝေဒနာယရာကင်ခတိအဂိဝေဒနာအဂိဝေဒနာနဲ့ဖြစ်သောသစ္စကပရပိုက်ယံအာကင်ယရာကင်ခတိယံအာကင်ခတိအကျဉ်အရာကိုမေးလို့ဤတန်ထိုမေးလို့ရာကို ပု္ပ္ပမေးလို့ဒါကဘုရားခွင့်ပြုတဲ့ပု

ပြောနိုင်မှာသူကြေပြောနေတာ။ဒါမြင်ရမေးခွန်းတစ်ခုမေးကြပါလေဆိုရင်တော့ဒါကသူဘာမင်းမမနေသေးဘူး။အဲဒါဆိုရင်တော့သိရင်ပဲဖြေရမှာပဲတော့သူတို့ပြောရတယ်။ဘုရားမြတ်စွာဘုရားများတော့ဘသူကမေးမေးအဲခွင့်ပြုလိုက်တာပဲမေးကြည့်ရမေးအဲမေးတယ်ဆိုတာကြမ်းမယ်အဲဒါခွင့်ပြုလိုက်အဲဒီတော့သူကမေးတယ် ညစွာဘုရားတပည့်တွေကိုဘယ်လိုသမင်းဆုံးမပါသလဲဘယ်လိုသမင်းဆုံးမမှုများနေပါသလဲခဏကမေးပေါ်တယ်မေးတော့ညစွာဘုရားအရှင်တပည့်ဖြေထားပြီးတော့သိနေတာဟောသိနေတော့ရှင်သာသီဖြေတယ်ဒါအိမ်မဲ့သူပါဖြေရတယ်အင်းနောက်တခြားဖြေလို့ရှိရင် သစ္စာလေးပါးဟောကမေးတာကပထမမေးခဲ့ပြီးသားကနိစ္စနဲ့အနတ္တအဖြေရလာအခုတကသစ္စာလေးပါးကိုအဲညွှန်ကြားနေတဲ့စသည်ဖြင့်ရသပြအဲ့ဒါတွေသစ္စာလေးပါးတွေလည်းဟောနေတာပဲအဲ့ဒီလိုဆိုရင်သူကရှင်ဟိုကတတိဖြေတာနဲ့ရသပြဖြေတာနဲ့မတိုက်ပဲပြင်းပြီးတော့ရှင်သတိဖြေတော့က အနိစ္စနဲ့အနတ္တဖြေတာဒုက္ခမပါဘူးဒုက္ခပါထည့်ပြီးတော့ဖြေလို့ရှိရင်လည်းတပည့်ဖြေနဲ့မြတ်စွာဘုရားဖြေမကြိုက်ပဲဖြေတယ်ဒါတော့မြတ်စွာဘုရားကလည်းအဲ့ဒီတိုင်းပဲဒီတပည့်ဖြေတဲ့အတိုင်းပဲယုံမမြဲဝေဒနာမမြဲပညာမမြဲသင်္ခါရမမြဲဝိညာဉ်မမြဲယုတ်အနာတ္တဝေဒနာနာတ္တပညာနာတ္တသင်္ခါရနာတ္တဝိညာဉ်အနာတ္တ အလုံးစုံသောသင်္ခါရတရားတွေအိဋ္ဌာအလုံးစုံသောသဘောတရားတွေအနတ္တလို့အာဘုရားဒီလိုပဲတတိတွေကိုဘုရင်ဆုံးမနေတယ်ဒီလိုဟောကြားနေတယ်ဒီလိုဘုရင်ဆုံးမတဲ့အဆုံးမပဲများနေပါလေလို့ပြောတော့သူပထမရထားတဲ့အဖြေနဲ့ကိုက်နေတော့သူကသဘောကျတာပေါ့လေအလွဲဖြေလိုက်လို့ရှိရင်လည်းသူတမျိုးခက်နေအဲ့ဒါနဲ့သူစိတ်ထဲမှာ ပိုင်ပြီးနိုင်ပြီလို့သူစိတ်ရထင်တာဘောအနတ္တဖြေလိုက်ကြတဲ့ကငါတော့နိုင်ပြီလို့ထင်တာသူကပဲပြောတယ်ရန်ကိုအရှင်ဂေါရမဥပမာတစ်ခုပေါ်လာတယ်ဥပမာမှာဗာတယ်ပฏิပါတိသူတို့ရှင်းတော့အသုံးကတော့ဥပမာတစ်ခုပေါ်လာတယ်အဲဒီဥပမာလေးပြောချင်ပါတယ်ပေါ့လေ ဘယ်နဲ့ဆိုကြအဲဥပမာလေးပေါ်ပြီစီပြောချင်ရင်ပြောပါမြတ်စွာဘုရားဖွင့်ပြလိုက်တော့လောကမှာတဲ့ဗီဇဂါမဗုဒ္ဓဂါမဆိုတာဗီဇဂါမဆိုတာမျိုးစစ်ဗုဒ္ဓဂါမဆိုတာစိတ်ရှင်နေတဲ့သစ်ပင်နဲ့အဲမျိုးစစ်နဲ့စိတ်ရှင်တဲ့သစ်ပင်ပေါင်းနေတာမြေကြီးမှီပြီးတော့မြေကြီး၌တည်ပြီးကြီးပွားရတယ် မြေကြီးမရှိရင်ဒီမျိုးစေ့တွေပင်နေမပေါက်ရောက်မကြီးပွားနိုင်ဘူးလူတွေခွန်အားအင်အားရှိတဲ့လူတွေဟာစိုက်ပျိုးရေးစသည်ဖြင့်သမူဝါညောလုပ်ငန်းတွေလုပ်ကြခိုင်ကြရတယ်အဲဒီလိုလုပ်ခိုင်တာတွေဟာလည်းမြေကြီးမိပြီးမြေကြီးပေါ်တည်ပြီးလုပ်ရတာပဲမြေကြီးမရှိဘဲနဲ့ဆိုရင်ဒီလုပ်ကိစ္စတွေလည်းမလုပ်နိုင်ဘူး အဲ့ဒါလိုပဲရူပတာယံပုရိသပုဂ္ဂလောယံပုရိသပုဂ္ဂလောဤယောက်ျားပုဂ္ဂိုလ်သည်ပုရိသနဲ့ပုဂ္ဂလနဲ့အတူတူပါပဲအဲသူတို့ခေတ်ကပြောပြရယောက်ျားကိုခေါင်းတာပြီးပြောတယ်အမျိုးသမီးတွေခေါင်းတာမပြောယံပုရိသပုဂ္ဂလောယောက်ျားပုဂ္ဂိုလ်သည်ရူပတာရုပ်လင်အတ္တရှိရုပ်လင်အတ္တရှိသည်ဖြစ်၍ ဘုံညာဘုံညာစာကောင်းမှုကို၎င်းအဘုံညာစာမကောင်းမှုကို၎င်းပါဒဝတိဖြစ်ပွားစေဟွာရ၏ရုပ်အတ္တရှိလို့ရုပ်အတ္တမှီပြီးတော့ကောင်းမှုမကောင်းမှုတွေဖြစ်ပွားတယ်ဒါနာသီလကုသိုလ်တွေလုပ်တဲ့အခါကုသိုလ်ကောင်းမှုဖြစ်အဲဒီရုပ်အတ္တကပြုလို့ဒီရုပ်အတ္တမှာပဲကုသိုလ်ကောင်းမှုတွေအကျိုးပေးတယ် ထို့အတူဝေဒနာခံစားရတဲ့အတ္တရှိလို့ပညာမှတ်သားရတဲ့အတ္တရှိလို့သင်္ခါရပြုလို့အာထုတတ်တဲ့အတ္တရှိလို့ဝိညာဉ်ပြီးရတဲ့စိတ်ဆိုတဲ့အတ္တရှိလို့အဲ့ဒီအတ္တကိုမိပြီးအတ္တမှာတည်ပြီးတော့ကောင်းမှုကုသိုလ်တွေမကောင်းမှုအကုသိုလ်တွေဖြစ်ပွားရတယ်။ကောင်းကျိုးမကောင်းကျိုးတွေပြရတယ် အဲကောင်းညိုမကောင်းညိုတွေပေးရတယ်လို့သူကဆိုတယ်ဆိုတော့အတ္တရှိနေတာပဲမြေကြီးမရှိရင်သစ်ပင်တွေမပေါက်နိုင်သလိုအတ္တမရှိရင်ကုသိုလ်အကုသိုလ်တွေလည်းမဖြစ်နိုင်ဘူးကုသိုလ်အကုသိုလ်တွေအကျိုးပေးတာလည်းပဲမဖြစ်နိုင်ဘူးအဲဒီတော့သူကသောရသောရနာလိုက်ပါတယ်ဒီဟာက တာမာပုဂ္ဂိုလ်တွေဖြေတော့မပြေဘူးလေဘုရားဘုရားဖြေမှာပဲပြီးတာမာပုဂ္ဂိုလ်တွေဖြေမပြေဘူးသူကဥပမာဆိုခိုင်ခံကြီးလောက်တာအတ္တဆိုတာလည်းရှိမှဒီအတ္တကဒီမကောင်းမှုပြုသူမကောင်းကျိုးတွေဒီအတ္တပဲခံစားရမယ်ဒီအတ္တကပဲကုသိုလ်တွေပြုပြီးတော့ကုသိုလ်ကြီးကောင်းကျိုးတွေဒီအတ္တကပဲခံစားရမယ်အဲဒီလိုဆွဲလာနေရရှိနေကြတယ်

ဒီကောင်းမှုမကောင်းမှုတွေဖြစ်စရာကောမရှိသလိုဖြစ်ကောင်းမှုကောင်းမှုရအကျိုးပေးမယ်ဆိုရင်လည်းပဲအတ္တမှမရှိဘဲနဲ့ဘယ်သူကခံစားမလဲခံစားမဲ့ပုဂ္ဂိုလ်မှမရှိဘဲနဲ့အဲဒီလိုဖြစ်ဒီချိန်ကမြတ်စွာဘုရားအဲဒီခန္ဓာ၅ပါးတွေနိစ္စဒုက္ခအနတ္တတွေဟောနေတော့ယန္တဘာကသူ့စိတ်ထဲမှာသံတရားဖြစ်လာတယ်

ကမတ္တနံကအတ္တနံဘယ်အတ္တဘောသောပဋိသန္ဓိကြပါကုန်လတ္တနိအတ္တမဟုတ်တဲ့ရုပ်ဝေဒနာပညာသင်္ခါရတွေကပြုတဲ့ကောင်းမှုမကောင်းမှုတွေအကျိုးပေးတော့ဘယ်အတ္တသွားပြီးအကျိုးပေးမလဲကောင်းညိုမကောင်းတွေကောင်းညိုတွေဘယ်သူကနေခံစားမလဲသူစိတ်တိုင်းဒီလိုဖြစ်နေအဲအဲဒီလိုဖြစ်လာတဲ့အဲဒီယုံမှားကြောင့်ဘုရားထုတ်ပြီးတော့ဟောတယ်

အဲ့ဒီပြုထားတဲ့ယုံနာစင်တွေပေါ်မှာပဲကောင်းကျိုးမကောင်းကျိုးတွေတော့ပေါ်လာပဲအဲပုဂ္ဂိုလ်ရဲ့အတ္တရတော့မဟုတ်ဘူးလောကလောကမှာဆိုတော့ကိုယ်သိနေနိုင်တာကတော့ငငယ်ကနေပြီးတော့ဒါရတခုရလာတယ်ခြေတော့မှဖြစ်စေလက်မှဖြစ်စေအဲယူအားနဲ့လာတဲ့ကရွယ်ကြီးလာတဲ့ကကျတော့အဒီဒါတွေပြန်ပေါ်လာတာတဲ့အဲဒါအတ္တရှိတယ်လို့မဟုတ်ဘူးဒီယုတ်ငငယ်ကရှိတဲ့ယုတ်ကပဲဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုတ်ပါ အိုမင်းတဲ့ခါကလာဒီရုပ်ထဲမှာပဲအနာပေါ်လာတယ်အဲ့ဒီသဘောမျိုးပဲသူခိုးဘွားဒီဘွားပြောင်းဝင်မယ်တကြုံနာဆင်ကတော့ဇင်နဲ့တစ်ထဲပြင်းတာဘဝနဲ့ဒီဘဝကတခြားစီတာဆိုတာသုရိပိပရိသေတွေနဲ့ကတစ်ဆက်တည်းပဲသုရိပရိသေတွေအဲတော့စိတ်နံတရားစင်ကဇင်နဲ့ဖြစ်နေဇင်နဲ့ဖြစ်နေတော့ရှင်းဘဝကယုံနာစင်ကပြုနောက်ဘဝယုံနာစင်မှာ ကောင်းကျိုးဆိုးကျိုးတွေဒါတွေရောက်နေအဲ့ဒါကသဘောပေါက်ဖွယ်သိမလွယ်လာဘူးသူကတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့သဘောပေါက်ပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေသဘောပေါက်ဖွယ်ခက်တယ်ဒါကြောင့်သူကလည်းအဲ့ဒီနည်းနဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့အတ္တရှိနေလို့အဲ့ဒီအတ္တကပြုထားတဲ့ကောင်းမှုမကောင်းမှုတွေကနောက်တစ်ချိန်ကျရင်အဲ့ဒီအတ္တဘုံမှာပဲကြာရောက်ပြီးတော့

သင်ကဒီလိုဆိုသလားတဲ့အင်းသင်ဒီလိုဆိုသလားတဲ့သင်ဒီလိုယူရှိသလားလို့မေးတော့ရှင်ဘောရမကျွန်ုပ်လည်းဒီလိုယူရှိပါတယ်ဟောဒီလူတွေအများကလည်းဒီလိုပဲယူရှိပါတယ်သူကဒီလိုဆိုတယ်လို့သူကစဉ်းစားတယ်ငါတော့မေးပြီ နောက်ပိုင်းကငါဘာတွေမိမမသိငါဟာနေရာမကြလို့ရှင်ငါတယောက်တည်းမိနေတော့ပဲလူတွေအများနဲ့ရောပြီးတော့ဖြေမှပဲဆိုပြီးသူကဒီလိုဖြေတာလေသူဟုတ်ပါဘူးသူတယောက်တည်းတာမဟုတ်ပါဘူးတဲ့ဟောဒီလူတွေကအကုန်လုံးဒီလိုပဲရုပ်ဝေဒနာပညာသင်္ခါရဝิญဉ်အတ္တလို့ဒီလိုပဲအယူရှိနေကြတာပါအသိနေကြတာပါပဲဆိုတော့မြတ်စွာဘုရားသူစကားတဲ့ဟိုအဲ့ဒီလူတွေအများမဟာဒီသနာတာ အဲ့ဒီလူတွေအများကမဆိုင်ပါဘူးတဲ့အဲ့ဒါတွေထားပါတဲ့အဲ့ဒါတွေကငါထံလာပြီးတော့ဝါရတင်မှုရလာတာမဟုတ်ဘူးတဲ့သူတို့ကတခြားပဲသင်္ကငါထံဝါရတင်မှုရလာတာသင်နဲ့သာဆိုင်နေအဲ့ဒါသင်ကဒီလိုယူရှိတယ်မရှိဘူးဒါလေးသာဖြေပါပြသူတယောက်တည်းမိအောင်လို့ရအောင်ဟိုလူတွေရောခံလို့ဟိုလောက်တာအဲ့ဒီတော့မှသူဝန်ခံတယ်ဟာဟိဘောဂောတော့မှ

အဲခြေတော်ကအာနာပိုင်မင်းနေပေါ့ဗမာပြည်မှာလည်းမင်းလုံးဒီဘောတိုင်အောင်အာနာပိုင်မင်းနေဘောပဲပါပြည်နိုင်ငံတွေမှာတချို့နေရာတွေခုတည်းကနည်းနည်းပါးပါးရှိဝင်ရပါတယ်အာနာပိုင်မင်းနေဘေယထာတိခတ္တိယသမုဒ္ဒဝါသိတ္တမုဒ္ဒဝါသိတ္တ ဝတ္တောဝတိဝတ္တောဝရတိတကေဝိဇိတိဝတ္တောဝရတိမောဒဝသိဒကဥထိန်နဲ့သုံးအပ်သောအဘိဓိတ်ကြီးရှိသောခတ္တိယကမြေပိုင်းရှင် ဘယင်မင်းအားအာနာပိုင်မင်းအားအာနာပိုင်မင်းအတော်အလိုသည်တကယ်ဝိသိတွေမိမိတိုင်းနိုင်ငံအတွင်းနဲ့ဝဒတိယထာဖြစ်တဲ့ခဲတော့တဲ့ဘယ်လိုဖြစ်တယ်လဲဆိုရင်ဂါတိတယဝဂါဂါတိတုံပတ်ထိုက်တဲ့သူကိုတတ်ဖို့ရဇာပိတာညမှာဇာပိတုံဥစ္စာဒဏ်ထားပြီးတော့ဆုံးရှုံးအောင်ပြုတဲ့ပုဂ္ဂိုလ်

ဒဏ်ထားလိုက်တဲ့ပုဂ္ဂိုလ်ဥစ္စာဒဏ်ထားဖို့ရဥစ္စာဒဏ်တတ်ဖို့ရပြင်းနေတာပေးလိုက်တဲ့ပုဂ္ဂိုလ်ပြင်းနေတာပေးဖို့ရအလိုအတိုင်းဖြစ်တယ်မို့လားတဲ့ဥပမာအားဖြင့်ဆိုရင်ဩပဇိနီကောသလမင်းကြီးသူ့နိုင်ငံအတွင်းမှာဒီလိုဖြစ်နေတယ်မို့လားတဲ့နောက်ပြီးတော့ဇာရတမင်းနဲ့သူပါလာတယ်မှာဇာရတမင်းလက်ထက်ရောက်တယ်ဗိမိတာရမင်းလက်ထက်မဟုတ်ဘူး ဇာရတာမင်းလည်းပဲသူ့နိုင်ငံအတွင်းကဒီတိုင်းပဲဗာရိုက်တဲ့ပုဂ္ဂိုလ်သာဖို့ဒါထားတဲ့ပုဂ္ဂိုလ်ဒါထားဖို့နေတဲ့ပုဂ္ဂိုလ်နေထုတ်ဖို့ရသူ့လိုတိုင်းဖြစ်တယ်မို့လားတဲ့မေးတော့ဟာဖြစ်တယ်လို့ပဲဖြေပါတယ်ဖြစ်ပါတယ်အာနာပိုင်မင်းဗိသေသွန်းထားတဲ့အာနာပိုင်မင်းတွေသတိရင်ကောသလမင်းတို့ဇာရတာမင်းတို့သူတို့အလိုတိုင်းဗာရိုက်တဲ့ပုဂ္ဂိုလ်သတ်နိုင်တယ်သူ့လိုတိုင်းဖြစ်တယ် တန်ထားတဲ့ပုဂ္ဂိုလ်တန်ထားနိုင်တဲ့တန်တတ်နိုင်တဲ့သူ့လိုတိုင်းဖြစ်ဒီလိုမှသူကဒီလိုပဲအာနာအာနာပိုင်းနေတာလို့လူကြီးတိုင်းသူကလုံးနိုင်တိုင်းပြည်ကနှင်ထုတ်တဲ့ပုဂ္ဂိုလ်နှင်ထုတ်နိုင်တယ်လူကြီးတိုင်းဖြစ်ပါတယ်အဲ့ဒါတော့မူသေးပါဘူးတဲ့အဲသူတို့တိုင်းပြည်ဖြစ်တဲ့ဝေဇာလီကဒီလိုတူးတဲ့မင်းမဟုတ်ဘူးလူအများစုအများစုနဲ့ခုခေတ်ကာလမှာ အများစုနဲ့အုပ်ချုပ်တဲ့နည်းမျိုးနဲ့တူပါတယ်သူကအများစုနဲ့အုပ်ချုပ်ကြတဲ့ဝေသာလီကဝိဇိမင်းတွေမာလာတိုင်းကမင်းတွေမာလာတိုင်းကလည်းဒီလိုအများအများစုနဲ့အုပ်ချုပ်တော်တယ်အဲဒီမင်းတွေလည်းပဲအာဏာရှိပါတယ်တဲ့သူတို့လည်းသူတို့သူတို့နိုင်ငံအတွင်းမှာတော့သူတို့လူရှိတဲ့အစိုးရပါတယ်ပါထိုင်တဲ့ပုဂ္ဂိုလ်တန်နိုင်တယ်ရန်သာတဲ့ပုဂ္ဂိုလ်လိုရှိတဲ့ဖြစ်ရမှာပေါ့ခန္ဓာ ကိုကိုပိုင်တဲ့နယ်ပယ်တွင်မင်းတွေဆိုရတယ်လို့ဝတ္တိဒေဝသောသတ္တမေရူပေဩမေရူပံဟောတုဧမေရူပံမဟောတိတိသတ္တမေရူပေထိုအတ္တလို့ဆိုတဲ့ယုတ်တရား၌ဧဝမေရူပံဟောတုငါယုတ်တိဤသို့သာဖြစ်ပါစေဧဝမေရူပံမဟောတိဤသို့မဖြစ်ပါစေလင့်ဟု

အကုန်လုံးဖြစ်ဖြစ်ရုပ်တစ်ခုတည်းဖြစ်ဖြစ်ဝေဒနာတစ်ခုတည်းဖြစ်ဖြစ်အဲဒါခန္ဓာကိုယ်ရဲ့အမြဲတည်နေတယ်ပြက်သွားတယ်လို့သူကမဆိုဘူးသူကအမြဲတမ်းတည်နေအတ္တဆိုလို့ရှိရင်အသက်ရှင်နေတဲ့အကောင်းမှုမြဲတည်နေကာရကမျိုးမျိုးသောမှုရာကရိယာတွေသူကပဲပြုနေအတ္တကပဲပြုနေအတူတူပါပဲကိုယ်တည်းရှိနေတဲ့အတ္တကပြုတာဝေဒကလည်းကောင်းဆိုးတွေခံစားစေသူကခံစားနေတာပဲအဲသူ့ရဲ့ဂုံလိုက်ပြီးတော့သာ နိဝါဒီအတ္တကာရကအတ္တဝေရကအတ္တလို့သုံးမျိုးခွဲတာဒီအတ္တတစ်ခုတည်းပါပဲတစ်ခုတည်းရဲ့အစွမ်းတတ္တိတွေအဲ့ဒီအတ္တတွေဟာပါမီအစိုးရတာပဲကိုယ်အတ္တကိုယ်ကိုဆိုတော့ကိုယ်လိုရှိတယ်ဖြစ်တာပေါ့သူများကိုဆိုရင်ဘယ်တော့မှမတတ်နိုင်ဘူးอืมသူများကိုဆိုရင်သူများသွားကျင်သွားမှာလာကျင်လာမှာလို့ရှင်လုံးမှာမလို့ရှင်နေမှာပဲကိုယ်ကိုယ်တော့ကိုယ်အစိုးရတယ်လို့ဒီလိုဆွဲရှိတာကိုကိုယ်နေခြင်းနေမနေခြင်းသွား အိတ်ချင်အိတ်လုံးချင်လုံးမလုံးချင်နေအဲကိုယ်ကိုယ်နဲ့ကိုယ်တော့အစိုးရနေတယ်လို့ဒီလိုပဲဆွဲလာတာရှိနေခုနကကိုယ်ပိုင်နေဖြစ်တဲ့တိုင်းပြည်နိုင်ငံအတွင်းမှာပါထိုက်တဲ့ပုဂ္ဂိုလ်ပတ်ဖို့ရပိုင်နိုင်တယ်ဓာပေးတဲ့ပုဂ္ဂိုလ်ဓာတနိုင်တယ်ဓာတဖို့ရပိုင်နိုင်တယ်နင်ထုတ်တဲ့ပုဂ္ဂိုလ်နင်ထုတ်ဖို့ရပိုင်နိုင်တယ်အဲ့ဒါလိုပဲပါမီအတ္တ အစိုးရရမယ်အတ္တဆိုရင်ကိုယ်အတ္တကိုအစိုးရရမယ်ရုပ်ကအတ္တဆိုတော့ရုပ်ဟာအစိုးရရမယ်တဲ့အဲ့ဒီရုပ်ဟာအဲရုပ်ဟာဒီလိုသာဖြစ်ပါစေဟိုလိုမဖြစ်ပါစေနဲ့ကောင်းကောင်းသာဖြစ်ပါစေမကောင်းကြောင်ဖြစ်ပါစေနဲ့နုနုပြပြလေးသာဖြစ်ပါစေမအိုပါစေနဲ့ကြောင့်မမကြီးဖြစ်နေပါစေမကြောင်မမဖြစ်ပါစေနဲ့အသက်ရှင်လျက်တန်နေပါစေမသေးပါစေနဲ့အဲဒီလိုရုပ်ကို ဆိုရပါမလားတဲ့ပြင်းရုပ်ပြင်းဆိုရပါမလားမေးရောသူအဖြေရခဲ့တယ်သူရှင်နာကဆိုရတယ်သူဝန်ခံလာပြီးတော့ရှင်းတယ်ကိုယ်ပိုင်နေဆိုရင်ဆိုရတယ်အာနာပိုင်မင်းနေတာမဟုတ်ပါဘူးတဲ့သူတို့ဝိဇီတို့မာလာတို့ကအပေါင်းလိုက်အုပ်ချုပ်တဲ့မင်းတွေလည်းပဲသူနိုင်ငံအတွင်းတော့သူတို့ဆိုရတာပါပဲဆိုပြီးသူကဖြစ်ဆွဲပြီးတော့သူကဖြေထားတာကိုဖြေထားတော့သူ့မှာ အခုသူကရုပ်ကိုအတ္တဆိုရပါတယ်ဆိုတော့အဲ့ဒီရုပ်ဆိုရရလားလို့မေးတော့အဲ့ဒါခက်ဆိုရတယ်လို့ပြောလို့ရှိရင်လည်းပဲသူနောက်ကလက်ဆွေမင်းသားတွေကမေကိုထုတ်လိုက်မယ်လက်ဆွေမင်းသားတွေကမင်းသားတွေဆိုတော့မင်းဆိုတော့မမျိုးတွေဆိုတော့ရုပ်ဆင်းတွေပါတယ်လှပါအရွယ်ကလည်းသူတို့ကပြူနုတဲ့ရွယ်ဆိုတော့နာလာပါတင့်နေကြတယ်ဆိုတော့နင်းနေမှာပါပဲ။ သူတို့အထက်တန်းကြတဲ့မျိုးတွေကဒီလိုပဲဒီနေ့တည်းတည်းဒီပါပဲဘယ်မျိုးမှပဲဖြစ်ဖြစ်သာဖြူတဲ့မျိုးသားမဲတဲ့မျိုးဖြူဖြူတဲ့မဲမဲတဲ့သူမျိုးတဲ့တော့သူကထက်တန်းကြတဲ့မျိုးတွေကတော့ရွေယူကားတွေကအရွယ်ကောင်းတဲ့အချိန်မှာလည်းမြရတဲ့ပို့ပြီးတော့လှပါတာပါပဲအဲလိသွေမင်းသားတွေကနန္လာဘတင်းတယ်ပြီးတော့နေကြတယ်တဲ့လိသွေလိသွေမင်းသားတွေကမေးခွန်းထုတ်လိမ့်မယ်တဲ့ဆရာကြီးအဲဆရာကြီးကျောက်ကကျွန်တော်တို့လိုမလှဘူး ရာကြီးရုပ်အစိုးရလို့ရှိရင်ကျွန်တော်တို့လိုလှအောင်လို့လုပ်ပါတော့လားမေးကြမယ်အဲ့ဒါသူကြည့်ရခဲ့မယ်တဲ့ဒါတော့သူမဖြစ်ဘူးဘာဖြစ်မှမသိဘူးဖြစ်စရာမရှိပဲဖြစ်နေလို့ခက်အစိုးမရပါဘူးဆိုရင်လည်းရှင်နာကအစိုးရပါတယ်သူကဖြေပြီးသားဖြစ်နေတာအဲကိုကိုပိုင်ရဲဆိုလို့ရှိရင်အတ္တဆိုတာကိုပိုင်တဲ့ကိုအဲအစိုးရပါတယ်အတ္တကိုအတ္တပဲဆိုတော့သူပိုင်နေဖြစ်နေတာ အဲဆွေးရပါလေဖြေကြလို့ရှိရင်လည်းဆွေးရပါလေဖြေလို့ရှိရင်အဲ့ဒီလိုပဲဒီရုပ်ကိုသူများလိုပဲလှလှပပတင်းတင်းတည်းတည်းဖြစ်အောင်လို့လုပ်ပါတော့လားအစိုးမရပါဘူးပြောကြရင်လည်းခုနကအစိုးရပါတယ်ပြောထတာအစိုးမရဘူးဆိုတော့အနာတ္တဖြစ်သွားအတ္တမဟုတ်ဘူးအရှိကဆရာတွေကအဲ့ဒီအနာတ္တအစိုးမရဆိုတော့ဒါကြောင့်မဒီနဲ့ပြေးထားတာကသဘာဝဟောအဓိပ္ပာယ်နဲ့ကိုပြေးထားတာ

ဆိုရတယ်လို့ဆိုရမှာအနတ္တဆိုတော့အစိုးမရဘူးရုပ်ဟာအစိုးမရဘူးကိုယ်ပိုင်နဲ့သက်ရှင်နေတဲ့အကောင်မဟုတ်ဘူးဒုက္ခိုက်တာနဲ့ဖြစ်ပြီးပြတ်သွားတဲ့သဘောအကြောင်းအားလည်းဆိုတာဖြစ်ပြတဲ့သဘောအကြောင်းရှိလို့ဖြစ်တဲ့ဖြစ်ပြီးရင်လည်းပဲသူ့ချိန်ကျရင်သူပြတ်သွားတယ်အစိုးမရတဲ့သဘောပဲဒါကြောင့်မို့ရှင်းစရာတွေကနေသံအနေသံအမြဲမရှိဒုက္ခဆင်းရဲဤအနတ္တအစိုးမရဆိုပြီးပြန်တာ အဲဘုန်းကြီးရှိတော့မှသိတဲ့ဘောမပေါ့နောက်မှအဲဒီဘုသူရတွေရှိလာမှသဘောပေါက်တယ်ဇေယျဆရာတွေကဒီသာမီအတ္တကိုရှိပြီးတော့အစိုးမရလို့ပြန်တယ်အနေစာအမြဲမရှိဆိုတာကတော့ရှင်းခုခေတ်တုန်းကတော့ဒီလိုသုံးလုံးနဲ့တူပါအခုခေတ်နဲ့တော့မတော်ပါဘူးအမြဲမရှိဆိုတာမမြဲဘူးလို့ဆိုတာပါပဲအနေစာမြဲသည်အနေစာမမြဲဘူးလို့ဆိုရမယ် ရူပံယုတ်တိအနိစ္စမမြဲဆိုတာမဟုတ်ဘူးအမြဲမရှိဆိုပြီးတော့အဲလိုရှိကပြန်လာတယ်အဲလိုရှိကပြန်လာအကြောင်းပြုပြီးတော့အဲဒီခုနကလူသမ ्या ဒုက္ခကြီးပဲဆိုတော့ဝါရတိတွင်တဲ့ပုဂ္ဂိုလ်ကအမြဲမရှိဆိုတာအမြဲကုန်မရှိတာဘာမှမရှိတာဆိုပြီးတော့သူကဒီလိုဟာတွေသူ့ကိုခေါ်တာကို လူသူကမရှိတဲ့ပုဂ္ဂိုလ်တွေကသူဟောတဲ့အတိုင်းပဲအမြဲမရှိသလားအမြဲမရှိတော့ပဲဘာမှကိုမရှိတာတကယ်ကိုမရှိဘိတ်မရှိသူကလျှောက်ပြီးတော့ဒီလိုဝါဒတွေလုပ်တယ်သူကอืมရှိကဆရာတွေပေးထားတဲ့အနေသူခုတုံးလုပ်ပြီးတော့သူ့ဝါဒမဟုတ်တာတွေလျှောက်တည်တယ်သူကမမြဲဘူးလို့ပြောတာပါပဲအမြဲမရှိတာမဟုတ်ပါဘူးရှိတော့ရှိပါတယ်ဖြစ်တဲ့ခိုင်တာလည်းရှိတာပေါ့ဖြစ်ပြီးပြောက်တာလည်းမရှိဘူး မမြဲဘူးလို့ဆိုတဲ့အနိစ္စမမြဲဒုက္ခဆင်းရဲအနတ္တအတ္တမဟုတ်တရဏကသာပါပဲအတ္တမဟုတ်ဆိုတာကိုအစိုးမရပါမီနဲ့ကိုယူရပြီးတော့အဲဒါလေးဆိုကြအောင်လေတော့ဒီကိုယ်ထဲမှာအစိုးရတဲ့ငါကောင်ရှိသည်ဟုထင်သာကပါမီအတ္တဆွဲတဲ့ဒါလေးတော့နားလည်ထားအောင်ပါ

အသက်ရှင်နေတဲ့အကောင်အနေနဲ့ဆွဲလာမှအတ္တအဲသာမီအတ္တဒီကိုယ်ဒီကိုယ်ထဲမှာအစိုးရတဲ့ဘာကောင်ရှိသေးဘူးထင်တာကသာမီအတ္တဆွဲတဲ့ဆိုရမယ်ဒီကိုယ်ထဲမှာ ဒီကိုယ်ရဲမှာဆိုရတဲ့ဆိုရတဲ့ငါကောင်ရှိသည်ဟုထင်နာကငါကောင်ရှိသည်ဟုထင်နာကသာမီအတ္တဆွေသာမီအတ္တဆွေဒီကိုယ်ရဲမှာဒီကိုယ်ရဲမှာဆိုရတဲ့ဆိုရတဲ့ငါကောင်ရှိသည်ဟုထင်နာကငါကောင်ရှိသည်ဟုထင်နာကသာမီအတ္တဆွေသာမီအတ္တဆွေဒီကိုယ်ရဲမှာဒီကိုယ်ရဲမှာဆိုရတဲ့ ဆိုရဘာကောင်းရှိသည်ဟုထင်တာကဘာကောင်းရှိသည်ဟုထင်တာကအာမိအတ္တဆွေအာမိအတ္တဆွေဆိုရှင်သာမဒီကိုယ်ထဲမှာဆိုရတယ်ဘာကောင်းရှိသည်ဟုထင်တာကသာမိအတ္တဆွေဒီကိုယ်ထဲမှာဆိုရတယ်ဘာကောင်းရှိသည်ဟုထင်တာကသာမိအတ္တဆွေ ဒီကိုယ်ရေမှာသို့ရတဲ့ငါကောင်းရှိသည်ဖြင့်နာကသာမီအတ္တဝေအဲဒီသာမီအတ္တဆိုအနတ္တအစိုးမရဆိုတာဒီသာမီအတ္တဆိုကိုပယ်တာအတ္တဆိုရင်ကိုယ်အတ္တဆိုကိုယ်ဆိုရတယ်ကိုယ်နိုင်ငံတွင်ကအရာဝတ္ထုတွေကိုအဲဒီဘုရင်မင်းများများအစိုးရသလိုပဲအာဏာပိုင်မင်းတွေကအစိုးရသလိုပဲ

ဘူးဒီရခဲ့အစိုးရပါတယ်ဖြစ်ရင်လည်းပဲခဏပြောတယ်သူစောရမှာပြရောက်လာသူများတို့လှအောင်လို့လုပ်ပါတော့လားမဝန်လို့ပါတော့လားစောရမှာဖြစ်အစိုးမရပါဘူးဆိုလို့ရှိရင်လည်းပဲမြတ်စွာဘုရားဝါရနောက်ရောက်တော့သူဟာသူသူဝါရပြည့်သွားအဲဟိုကိုကြည်လုံးကြီးဒီကြည်လုံးကြီးခက်ကြိုင်းနေတော့သူမဖြေပဲနေတယ် မြတ်စွာဘုရားဒုတိယရှင်မေးရတယ်အဂဝေဒနာတဲ့သင်္ခါရုပ်ကိုအတ္တလို့ဆိုတယ်အဲဒီသင်ရုပ်ကိုသင်ဆိုရရလားဒီလိုသာဖြစ်ပါလေဘုလိုမဖြစ်ပါစေနဲ့တော့သင်ရဲ့လိုအတိုင်းဖြစ်ရလားမေးတာမဖြစ်ဘူးပွေပြီးနေတော့အဲဒီခါကလာမြတ်စွာဘုရားအဲဒီဝေဒနာတဲ့ ကုရမြတ်စွာဘုရားများကအကြောင်းနဲ့တကွမေးတင်မေးလိုက်တာကိုသုံးချိန်တိုင်းနဲ့မေးလို့ရှိရင်ဖြေရတယ်သုံးချိန်တိုင်းနဲ့မေးလို့မဖြေဘဲနဲ့ပြေးနေလို့ရှိရင်ဖြင့်ခေါင်းခုနှစ်စိတ်ကွဲပြီးတော့ပျက်စီးရတယ်ပျက်စီးတတ်တယ်အဲဒီတစ်ခါမေးရင်ဖြေတော့ပြောအဲပါဠိတော်ထဲမှာ တရားပြထားတာကတော့အဲဒီလိုဒီမကောင်းမကြာမင်းကဝရဇင်လည်းနဲ့နဲ့ကင်ပြီးတော့သူခေါင်းပေါ်ကနောက်ကြပြမိတာရှေးမရှိဘဲနဲ့သင်ခေါင်းပေါ်ဒီဝရဇင်လည်းနဲ့ဒီခွဲလိုက်မယ်အဲဒီလိုချင်းချောက်တဲ့အရေးကြောင်ပေါ်နေတယ်ဆိုတာပါကြာမင်းကလာပြီး ချင်းချောက်တယ်အဲ့ဒါအဲ့ဒီဘုရဇင်လဲနဲ့နဲ့မနာကြောင်းမဲ့ကောင်းတဲ့ဘလူးကြီးအောင်ဆောင်ပြီးတော့ပြတာအဲ့ဒါကိုသစ္စကဘရပိုင်လည်းမြင်တဲ့ညစွာဘုရားလည်းမြင်တဲ့ဘုရားပုဂ္ဂိုလ်တွေလည်းဘယ်သူမှမမြင်ဘူးအဲ့ဒီနတ်တွေပါလေသူတို့ပြသလောက်သာမြင်တာပဲလူမျိုးသုံးယောက်သွားတယောက်ကို၁၀၆၀ဟိုဒီပြင်ပုဂ္ဂိုလ်တွေမမြင်ဘူးလူတော်ရှိတာပဲ အဲ့ဒါသာပါမန်သာမန်တစေလေးတွေသူတို့သူတို့ပြရင်ပြတဲ့ပုဂ္ဂိုလ်တော့မြင်တယ်မပြတဲ့ပုဂ္ဂိုလ်ရင်မမြင်ဘူးအကုန်လုံးမြင်လို့ရှိရင်တော့ဘုရားသူ့ဝါဒလိုက်သူ့ဝါဒကိုလိုက်နိုင်အောင်လို့ဘလူကြီးခေါ်ပြီးတော့ချင်းချောက်တယ်လို့လူများအထင်မြင်စရာဆွဲလန်းစရာရှိမယ်လို့အကုန်လုံးမမြင်မဲနဲ့ တရားနဲ့သစ္စကနှစ်ဦးသာမြင်ရဒါတော့သစ္စကပရပိုက်ကြီးကပြိဿတွေကိုကြည့်လိုက်တယ်သူတော့ကြောက်လာပြီတဲ့ဝရဇင်လည်းနဲ့ကောင်းပြီးခွဲတော့မယ်ဆိုတော့ဝရဇင်ဆိုတာဇီရဝဇီရဆိုတာစိန်ပါပဲပါနဲ့စိန်နဲ့တတ်ထားတယ်ဆိုရယ်ဘယ်နဲ့လုံလဲနဲ့လည်းမပြောတော့ဘူးဒါကနတ်ပြည်လည်းနဲ့လူပြည်လည်းလည်းနဲ့တော့မဟုတ်ဘူး လူကြီးကလုပ်တဲ့လက်နဲ့ရုံကလက်နဲ့တီးကတော့ဆိုတော့သနာတွေပါလေဆန်းဆန်းကြည်ကြည်အများကြီးရှိပါတယ်အဲဟိုတုန်းကဟိုဇင်လက်နဲ့ဆိုတော့တဘာဝအချင်းပြီးနေတော့တော့နတ်တို့လက်နဲ့နာမလည်းတမန်တော်တင်မရှိပါဘူးဆိုကြားမှာမှရှိအဲ့ဒါကိုသူများလည်းမြင်လို့ရှိရင်တော့ကိုသူကအာသူဒီကြောက်ကြောက်ဆဲကောင်းတဲ့ဘလူးကြီးပဲ အဲလက်နဲ့ကြီးနဲ့ချိန်နေလို့ဆိုပြီးတော့အဲဘလူးကြီးပါဘလူးကြီးပါဆိုပြီးထပြေးနေတယ်ရတာပေါ့လေသူကအဲဒီတော့ပြေးဘူးကလည်းသူမပြေးဘူးဘေးကပုဂ္ဂိုလ်တွေကြီးကဘေးကပုဂ္ဂိုလ်တွေကဘာမှမတုံလို့ဘာမှမြင်ရတာမဟုတ်ပဲသူတယောက်တည်းကမြင်ပြီးကြောက်အဲတော့ငါဒီလိုလုံးလုံးဖြစ်ဘူးဆိုပြီးတော့အဲဒီမြတ်စွာဘုရားအာကိုပြီးငါဖြေမဖြစ်မှာပဲမဖြေတော့ဖြေဘူးသူကတရားသဖြင့်မေးနေတာမှန်တော့ဘယ်သူမှမရှင်းချောက်သည်ဖြစ်စေ မှန်တိုင်းမင်းပညာရှိပုဂ္ဂိုလ်တွေဆိုတာမှန်တယ်ဖြစ်ရတာပါပဲခုကမှားနေတယ်မှားတာဝါးတာပြိဘေးကပြိတက်ပြီးကြီးတာပဲခင်ဗျားရဲ့ပုဂ္ဂိုလ်တွေကဘလူကပဲမချောင်းနိုင်ဘူးတော့ကြာမင်းကပဲလာပြီးတော့မချောင်းနိုင်ဘူးတော့သူကမဖြေပဲနေလို့ရှိရင်ဘေးကပြိတက်ခင်ဗျားကမင်းနိုင်တာပဲဘယ်နဲ့တော့မင်းတို့ဆရာကြီးဘာဖြစ်လို့ငါမေးကုန်မဖြေတော့ သူကဖြည့်စရာမရှိလို့သူမှားနေလို့နေမှာပေါ့မဟုတ်ဘူးလားဆိုရင်ဘေးကပုဂ္ဂိုလ်ကအကုန်လုံးထောက်ခံမှာပေါ့သူရှုံးမှာပါပဲအဲအဲ့ဒါတချို့ကတော့လည်းအဲ့ဒီကြာမင်းကြီးဒီနာလာပြီးတော့လက်နဲ့နဲ့မှလည်းပြတယ်ဆိုတာတချို့ကမကြိုက်ကြဘူးဒီပါဠိတော်တွေနောက်ပုဂ္ဂိုလ်တွေထည့်ထားတယ်လို့ချို့ကယူကြဘုရားကုန်ပြည့်တယ်လို့ဟုတ်တယ်ပညာရှိချို့ကအဲ့ဒီလိုစဉ်းစားမှတော့ဒီတိုင်းလည်းပဲသူက ပြည်လေစရာအကြောင်းရှိပါတယ်ဘေးကသူကမြတ်ကြီးပြိဿတွေပါသေးတာပဲမြတ်ကြီးပြိဿတွေကသူမဖြေလို့ရှိရင်မဖြေရှုံးတာပေါ့မေးလို့ဆိုတာဖြေရမှာပေါ့သူကဖြေပြီးတော့အဲ့ဒီအဖြေကလည်းကိုယ့်အဖြေကိုနိုင်အောင်လို့တော့ရှင်းပြီးပြောစရာရှိတယ်အဲသုံးညတိုင်းတိုင်းမမေးဘဲနဲ့မြတ်စွာဘုရားဆိုင်းနေတယ်အဲ့ဒီခါကာလမှာမေးပါဗျာလို့ဆိုတော့ဖြေပါတော့မယ်ဆိုတော့အဲ့ဒီမြတ်စွာဘုရားမေးဒီစကားတဲ့ ရုပ်ကိုသင်ကအစိုးရအာသာလို့ဆိုတယ်အာသင်ဤရုပ်၌ဝရတိတေဝသောဝရတိတေတသမိန်ဝသောတသမိန်တို့အစိုးရသည်ဟုဆိုသောရုပ်၌ဒေသင်ဝသောလိုသည်ဝရတိဖြစ်ပါ၏လို့ဧဝမေရူပံဟောတုငါ၏ရုပ်သည်ဤသို့ဖြစ်ပါစေဧဝမေရူပံမဟောတိတိငါ၏ရုပ်သည်ဤသို့ကမဖြစ်ပါစေလင့်ဟု ဝသောအလိုသည်ဝတ္တိဖြစ်ပါ၏တော့သင်လူရှိတဲ့အတိုင်းပြီးပါရဲ့လားဖြစ်ပါရဲ့လားအဆိုးရပါရဲ့လားလို့မေးတော့အဆိုးမရပါဘူးလို့ဖြေရတယ်အဆိုးရတယ်လို့ဖြေလို့ပဲဖြစ်တော့မလို့အဆိုးမရပါဘူးလို့နောဣဒံပန်းနေနောဣဒံပန်းနေအဆိုးမရပါဘူးဗျာလို့ဖြေရဖြေရမြတ်စွာဘုရား

နတ်တန်တိတိမဆက်ဆက်မိဘူးတဲ့ရှင်နာတော်ကတော့အဲရုပ်ဟာအစိုးရတဲ့ကျွန်တော်ဤကိုယ်ပါပဲအတ္တပါပဲလို့သင်ဆိုခဲ့တယ်အခုတော့အစိုးမရဘူးလို့ဆိုတယ်တဲ့ရှင်နဲ့နောက်နဲ့တော့မညီကြဘူးမြတ်စွာဘုရားတို့သူ့အမှုတွေပေါ်လို့အဲဒါမင်းတော်မူပါလေအဲရုပ်အတ္တဆိုတဲ့ဝါဒပြီးသွားတယ်ခါဝေဒနာအတ္တတခါ ဝေဒနာဝါဒလို့ဆိုတယ်အဲ့ဒီဝေဒနာကိုသင်ဆိုရရဲ့လားငါခံစားမှုဝေဒနာတွေကဒီလိုသာဖြစ်ပါစေဟိုလိုမဖြစ်ပါစေနဲ့ဆိုရရဲ့လားအဲ့ဒီမှာလည်းမဖြစ်ပါဘူးဖျားလို့ပဲဖြေရတယ်ဆိုးမရပါဘူးလို့ဖြေရတယ်ဘာလို့လဲဆိုဝေဒနာတွေကသူကြောင်းရလို့သာဖြစ်နေတာပဲကိုယ်လိုတိုင်းသာဖြစ်မယ်ဆိုလို့ရှိရင်ကောင်းတဲ့ဝေဒနာကြီးတွေဖြစ်နေမှာပေါ့သူက အခုကလာကောင်းတဲ့ဝေဒနာတွေဖြစ်ခြင်းလို့ရှိရင်ကောင်းတဲ့အာယုန်တွေရှာပြီးတော့ပေးရတယ်။သာလာပါပါလေးမြင်ပြီးတော့ကောင်းတဲ့ဝေဒနာခံစားမှုဖြစ်ခြင်းအလှပတွေအဲပါလေးရှာပြီးတော့ပေးရတယ်။နားတဲ့အပံကောင်းတာလေးတွေကြားပြီးချမ်းသာခြင်းလို့ရှိရင်လည်းအပံကောင်းလေးရှာတဲ့အဆူကောင်းတွေအဆူကျော်တွေဘုကလာတော်တွေရိုးတွေပါရလည်းနှွင့်တာပါ။အဲအနံကောင်းလေးတွေရှာပြီးတော့ နှာခေါင်းမှာလည်းချမ်းသာအောင်လို့နှာခေါင်းလေးတွေရှားပေးရတယ်အရာသာကောင်းတွေရှားပြီးတော့ကျွေးမွေးရတယ်ရှားပေါ်မှာရတာကောင်းလေးတွေပေါ်အောင်လို့အတွေ့အထိကောင်းတွေရှားပြီးတော့ပေးရတယ်သိကုသနာကြံစီပြီးတော့လည်းပဲဝမ်းမြောက်စရာအယုံတွေအဲအခြေအနေပြည့်စုံအောင်ရှားကြံအားထုတ်ရတယ်ဝမ်းမြောက်စရာအယုံမရှိရင်ဝတ်တာတဲ့စိတ်ပဲဖြစ်နိုင်လို့စိတ်ဟာအများအားဆင်းရဲနေဒုက္ခရောက် အဲဒါကြောင့်ကိုယ်လိုတယ်မရှိဘူးမကောင်းတဲ့အာယုန်တွေတွေ့ရတဲ့ခါကျဆင်းရဲတွေဖြစ်တာပဲမဖြစ်ပါနဲ့ဘယ်တားနိုင်မလို့မကောင်းတာတွေမြင်ရကြောက်စရာလားဇာတွေမြင်ရကြောက်တာပဲလားဇာမြင်ရလားညွန်ဇာမြင်ရညွန်တာပဲစစုပ်ဇာမြင်စစုပ်တာပဲနားထဲမှာလည်းဒီလိုပဲမခံလာတဲ့အတန်ကြီးကြားရင်မြင်ခံလာအောင်ဘယ်နဲ့မှမတတ်နိုင်ဘူးအနံဆိုးတွေနားတဲ့ခါသာပြီးတော့ဆိုးသေးอืมမျက်စိနဲ့ မျက်စိကမှသိခါနေမယ်ဆိုပြီးဒီမျက်စိမိတ်ထားတယ်ရနားကလည်းပဲဆင်ញင်ပြီးသိခါနေမယ်ဆိုရင်ရပြီတော်ပြီနှာခေါင်းကမရဘူးနှာခေါင်းမှာအနာဆိုးတွေဝင်လာလို့ရှိရင်ဟာဘာမှသိမခံနိုင်ဘူးတခါလဲဓမ္မနာကိုခံရခဲ့တာလဲအပုံနာနေညီနာနေများနာလို့ရှိရင်လူကပဲသိခါပြီးတော့နေအောင်တော့ရုပ်ကကခံနိုင်ပါဘူး မူနောင်နောက်ဝိတ္တိဘယ်လိုဖြစ်လာမှမသိဘူးอืมဟောဘုံနာနေတယ်မှာလူဘုံနာများတော်တော်ကိုမခံနိုင်တာဒီကလက်တွေ့ယွန်းလို့ရလို့မဟုတ်ပါဘူးယွန်းတာကတော့မယွန်းမဲနဲ့ထားလို့ရအဲ့ဒီအပုံနာနဲ့နာနာနဲ့ခေါင်းတွေခါတယ်ကြိုက်ခဲလာဘယ်လိုဖြစ်လာမှမသိဘုံနာလူဘုံနာဘုန်းကြီးကြံတော့ပါတော့ ဆိုတာကြာကြီးထားတာကိုကြာကြီးထားတော့အရင်ခေါင်းထဲမှာပုံနာတယ်အဲဒီနာမှာအလုံးမကင်းတာသွားနေရတယ်မခံနိုင်ဘူးသိနေတာလည်းသူကယွန်လုံးမဟုတ်ပါဘူးယွန်ကတော့မယွန်မယွန်မယ်လို့နှာခေါင်းကအနာအသိဒုက္ခပေးတာအဲဒီတော့နှာခေါင်းကအနာနာပြီးဒုက္ခဖြစ်ဖို့ရာကိုလိုတိုင်းဖြစ်ဘူးဒုက္ခဖြစ်နေလည်းမဖြစ်ပါနဲ့ဒါလို့မရဘူးတရားကစားရတဲ့ခါကာလတွေလည်းဒါခက်တာပဲဆေးကားတွေပါလေရှိတယ်ဗမာဗမာဆေးကြီးတွေ အဲဟိုနောက်နိုင်ငံဆေးတွေကတော့စာမကောင်းတဲ့ဆေးတွေဆိုးတဲ့ဆေးတွေဆိုလို့ရှိရင်ပြင်မကကြားတွေပါလေးနဲ့အုပ်ထားလို့သူကတော့တော့ပါရင်နဲ့တောက်ချတယ်ပြီးတော့ဗိုက်ထဲကျမှသူကသူကွဲပြီးတော့ပြန့်သွားဗမာဆေးတွေကအဲ့ဒီလိုအုပ်မရှိဘူးအမှုန့်လေးခါခါပါပြီးအဲ့ဒီလိုပါလေအဲ့ဒါသိခံပြီးပေပြီးတောက်မယ်ဆိုရင်ဖြစ်ဘူးဒါလည်းကိုယ်တိုင်တွေ့ဘူးလေဟောတယ်နော် ဒေဝစကုဆေးဆိုတယ်မျက်စိအတွက်ကောင်းတယ်ဆိုရင်မျက်မျက်ရည်တွေပါလေယူတာပျောက်တယ်ဆိုရင်ပေးဘုံညာစကြည့်ခိုင်းတာမနာကိုခါနောက်တစ်ခါဆက်ပြီးတော့မတော့နိုင်ဘူးနောက်တစ်ခါဆက်တော့လို့ရှိရင်ခါအာတော့တော့ထွတ်တော့မှဘယ်လိုမှဘေးသီးခံလို့ကိုမရအောင်တော်တော်ခါရစီပဲပလင်းကကွဲသွားလို့အဲဒီဆေးမုံနေတဲ့ပလင်းကွဲလေးတွေပါနေလို့လို့ဘုန်းကြီးကဝါနဲ့စစ်ဝါနဲ့စစ်တော့အဲ ဒီအမှုန့်တွေကသင်းမွားတဲ့မှုန့်တွေလေတွေကပါပြီးနှာခေါင်းတွေကဝင်သွားတာကိုနှာခေါင်းထဲဝင်သွားတော့ပဇာတဲ့လျှောက်ခါရုံတော့ပြောလို့လို့ဆိုဒီစီတော့အတော့ကိုခါတဲ့စီဘူးอืมအဲ့ဒါဘယ်လုံးအပေးပြီးစားလို့ဖြစ်ဘူးအဲ့ဒါလျှာမှာမကောင်းတဲ့ရတာတွေဖြစ်ရင်ကောင်းတဲ့ရတာဖြစ်ပါသေးအကောင်းတဲ့ခံစားမှုတွေဖြစ်ပါသေးလို့ဘယ်နဲ့မှပြုပြင်လို့မရဘူးအစိုးမရဘူးကိုယ်အတွေ့အထိလည်းသိုးတာပဲကိုယ်အတွေ့အထိက နာတဲ့တွေ့ထိတွေမနာပါသေးနဲ့မရဘူးအဲသမထဝိပဿနာတွေနိုင်နေနေတဲ့ပုဂ္ဂိုလ်တော့သူသူတရားသဘောနေရာချင်းတော့ရှုမှတ်ပြီးတော့ဒီလိုသိခနိုင်တာတော့ရှိပါတယ်ဒီတိုင်းတော့မရဘူးသူကဆရာဆရာသူဆရာအကြောင်းလေးသူနိုင်တဲ့အကြောင်းလေးနဲ့ပြုရင်မှရအဲဒါကြောင့်ဝေဒနာဟာခံစားမှုဝေဒနာအကောင်းဆိုးတွေကိုအဆိုးဆွေးရပါရဲ့လားလို့မေးတော့အဆိုးမရပါဘူးဖြစ်အဆိုးမရရင်အနတ္တဘောသူလား အစိုးရတဲ့ကိုယ်ပိုင်အတ္တမဟုတ်ကိုယ်ကိုမဟုတ်လို့ပေါ့ကိုယ်ကိုဟုတ်လို့ရှင်ကိုယ်လူရှိတဲ့တိုင်ပြီးရမှာပေါ့အဲဒီမှာလည်းမြတ်စွာဘုရားမနတိကရောဤဝေကိဝေဒနာတဲ့ဝေကိဝေဒနာစဉ်းစားတာဖြစ်ပါတဲ့อืมစဉ်းစားပြီးဖြစ်တာကောင်းပါလေရှိကသင်ပြောတဲ့စကားနဲ့အခုနောက်ဖြစ်တဲ့စကားတွေမကြိုက်ကြဘူးလို့မြတ်စွာဘုရားသူ့မှုတွေပေါ်လို့ပေါ်ပေါ်ပြီးတော့အဲဒီမှာရှင်းနေတာကိုဘေးကပြိဿတ်တွေသိပြီးတော့ရှင်းနေတာသူကသူကရှင်းနေတော့ပါတယ် ကြောင်းမြန်ဖြစ်နေတာအဲဝေဒနာပညာတဲ့ပညာဟာလည်းပညာကိုလည်းသင်ကအတ္တလို့ဆိုရတယ်အတ္တလို့ဆိုရဲအဲ့ဒီပညာလည်းသင်ဆိုရရလားပညာဟာငါ့ဤအဲကောင်းတဲ့ပညာကြီးလည်းဖြစ်ပါစေမကောင်းတဲ့ပညာဖြစ်ပါစေနဲ့ဆိုရရလားဆိုတော့အဲ့ဒီမှာလည်းစိုးမရဘူးလို့ပဲဖြေရပါတယ်ပညာဆိုမှတ်သားမှုကိုမှတ်သားမှုကအကောင်းနေကောင်းတာတွေ မှတ်သားမှုတွေမြဲနေသိကောင်းမှာပေါ့အခုပညာသင်တဲ့အရွယ်တွေမှာသိယူကြည့်တာပေါ့ပညာသင်တဲ့အရွယ်တွေမှာပညာသင်တဲ့အခါကာလကျရင်တစ်ခါတော့ကြားနာပြီးတော့ကြည့်ရှုပြီးတော့ပတ်သက်တာတွေမမေ့ပဲနဲ့အများအားမှတ်မိနေသိကောင်းမှာပေါ့ဆာမျိုးပွဲတွေပါဖြစ်ရမှာဒါတွေဂုံလူတွေနဲ့အောင်မွေးရတယ်အကြောင်းပဲဘာမှမမေ့ဘူးဆိုရင်သိနေရကြတယ်ဒီနေ့မှဒီမှာကလေးမတယောက်တော့ အဲဒီအားထုတ်ရင်လည်းသမာဓိတွေကောင်းမယ်လို့ထူးဆောင်လို့လူမှသိထူးတယ်ကြလူမှတခါလဲအစားတော့သူလည်းစာမပွဲတွေနှစ်တင်သွင်းရင်ဆယ်တောင်းမှကြအဲဒီကနေပြီးတော့သူမှထူးကြသွားသူမှဘယ်တော့ထူးကြသွားလဲဆိုရင်စာအုပ်ဖြန့်ကြည့်လိုက်လို့ရှိရင်အဲ့ဒါတစ်ခေါက်ဆုံးအောင်ဖတ်ပြီးနောက်စာအုပ်မရှိဘဲနဲ့လည်းစိတ်ထဲမှားလိုက်ရင်အဲ့ဒါတွေအကုန်လုံးပေါ်နေဆိုတာကိုသူပညာတွေတဲနေရကြတယ်စာအုပ်ကြည့်တယ်လို့ပဲအကုန်လုံး စာအုပ်ထဲကအလုံးတွေအကုန်လုံးပေါ်တယ်။ဒါကြောင့်တော့မှနောက်တစ်ခါသံဃာဝင်တဲ့အခါဘုံလူတွေနဲ့အများကြီးအောင်တော့တယ်ဆက်ဆက်ပြီးအောင်တော့တာသူသူချာချာတွေပဲလို့အဲဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုကြီးတဲ့ဖြစ်သွားမယ်ဆိုရင်သိနေကြမှာဘုံလုံးတော့လည်းမဖြစ်တော့ဘူးသူ့မှာသူသူချာချာဖြစ်တော့အဲဒီပညာကောင်းတာတွေမှကောင်းတာတွေမှတ်သားမိတဲ့ပညာတွေမပြောင်းမပြတ်ပါစေနဲ့လို့လို့တောင်းတာလည်းမရဘူးမကောင်းတာတွေမှတ်သားမိတာတွေမမှတ်မိပါစေနဲ့ လွယ်တောင်းတာလည်းမရဘူးမကောင်းတာတွေတွေ့ပြီးမှတ်သားထားလို့ဒုက္ခရောက်နေတာလေအင်းမှာကြောက်တတ်တဲ့ပုဂ္ဂိုလ်ကကြောက်စရာအာယုံကိုမဖြောင်းနိုင်လို့နောက်ပြန်စဉ်းစားတဲ့စဉ်းစားကြောက်စရာတွေထပ်ပြီးတော့ပေါ်နေယွန်းစရာအာယုံတွေမှတ်သားထားတဲ့ပညာကမပြောက်လို့ပြန်စဉ်းစားစဉ်းစားတဲ့ယွန်းစရာတွေထပ်ပေါ်နေတယ်အဲဒီလိုယွန်းတဲ့ပုဂ္ဂိုလ်တွေ မစင်ကျင်ကြီးတော့ပါလို့ဆိုတော့ယူနာယူနာတဲ့ပုဂ္ဂိုလ်ကတခါတော့မြင်ထားပြီးသမင်းစားကဏီလည်းဖြစ်နေမယ်ဆိုရင်သမင်းစားနေရင်လည်းအဒီဥစ္စာကြီးအသွားမြင်နေတာကိုသူကယွန်စရာအဲ့ဒါတွေကလည်းဘယ်လိုလဲဖြစ်တာပါသိယွန်စရာကောင်းတာပဲလူကမယွန်အောင်တတ်နိုင်ဘူးကိုယ်လိုလည်းဘာမှဖြစ်ပါဘူးဒါကြောင့်စိုးမရဘူးလို့ဖြေရတယ်အဲ့လိုဖြေတော့လဲမြတ်စွာဘုရားအဂိဝေဒနာအွယ်ရှိတဲ့သစ္စကပရပိုက် နှလုံးသွင်းဆင်ញင်ပါတဲ့နှလုံးသွင်းဆင်ញင်ပြီးတော့ဖြွာဒီရှိကပြောခဲ့တဲ့ဝန်ခံခြင်းနဲ့နောက်ကဖြည့်တဲ့အဖြေတော့မကိုက်ကြဘူးအဲအခုဒီကငါမေးဦးမယ်ဆိုပြီးတော့သင်္ခါရသင်္ခါရခန္ဓာတရားတွေသင်္ခါရပြုပြင်အားထုတ်မှုတွေဟာမြဲတယ်အာဆိုရဆိုရသလားမရဘူးလားမေးသင်္ခါရတွေမှာသင်လိုတိုင်းဖြစ်ပါသလားလို့မေးတော့အဲ့ဒါလည်းမဖြစ်ဘူးလို့ပြောတယ်သင်္ခါရတွေကတော့မရအားထုတ်ပြုပြင်မှုတွေ အဲကိုယ်ချင်းဆိုင်ချင်းထိုင်ချင်းထားချင်းသွားချင်းလာချင်းကိုမူရတဲ့ပြုပြုတိုင်းပြုတိုင်းဟာသင်္ခါရတွေပဲအဲနှုတ်ကပြောဆိုတိုင်းပြောဆိုတိုင်းဟာပြောဆိုဖို့ရအာထုံမှုတွေဟာသင်္ခါရတွေပဲဒါကြတဲ့လောဘနဲ့အာထုသာရှိတဲ့ဒေါသနဲ့အာထုသာရှိတဲ့မောဟနဲ့အာထုသာရှိတဲ့မာနနဲ့အာထုသာရှိတဲ့သဒ္ဒါနဲ့တတိနဲ့အလောဘနဲ့အရောသနဲ့အမောဟနဲ့အာထုသာတွေရှိတယ်အဲခုအကုသိုလ်တရားနဲ့အာထုသာလည်းရှိတယ်ကုသိုလ်တရားနဲ့အာထုသာလည်းရှိတယ်များများသောအားဖြင့်ဗေဒီပုဂ္ဂိုလ်တွေမှာ ဝိုင်းလာရင်နေတိုင်းအကုသိုလ်တွေနဲ့သွားလာနေကြတာပါပဲအကုသိုလ်တရားကဖြစ်ခဲ့ပါတယ်ကုသိုလ်တရားဆိုတာဓမင်းတကာအားထုတ်တဲ့ချိန်မှာဖြစ်တာဘယ်နှအားထုတ်တဲ့ချိန်မှာဖြစ်တာအဲ့ဒီကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတွေအဲ့ဒါတွေကငါ့သင်္ခါရတွေဒီလိုသာဖြစ်ပါစေကုသိုလ်ကောင်းကျိုးပေးရတဲ့ကုသိုလ်သင်္ခါရကြီးတွေဖြစ်ပါစေသရာတတိ အာဟိဟိဥတ္တပအာလောဘအရောဓစသည်ခေါင်းဆောင်တဲ့ကောင်းသောသင်္ခါရတွေကုသိုလ်သင်္ခါရတွေရဖြစ်ပါစေဟိုယောဂီတွေမှာဆိုလို့ရှိရင်နေတိုင်းကြတိုင်းဓဝါကြောက်ပါဘောတိုင်းဘောတိုင်းအမှတ်ရတဲ့မသိမှုသင်္ခါရတွေပေါ်တယ်မသိမှုသင်္ခါရဝိပဿနာသင်္ခါရကောင်းသောသင်္ခါရကုသိုလ်သင်္ခါရတွေပဲ အဲ့ဒါတွေသာဖြစ်ပါစေလို့ဆိုရမယ်လို့ဘယ်လိုမဟုတ်ဘူးမဟာမိသားတွေကလည်းမြင်မိလာတယ်အများကြီးပဲအမှန်တန်လေ့ကျက်ပြီးတော့လေ့ကျင်တာရလာမှသူကအဲ့ဒီသင်္ခါရအကောင်းတွေရှိမှမှုဝိပဿနာသင်္ခါရအကောင်းတွေဖြစ်တယ်အလိုရှိကများတယ်မကျုံသုံးမြောက်မကောင်းတဲ့သင်္ခါရတွေအကုသိုလ်သင်္ခါရတွေမဖြစ်ပါစေနဲ့ဆိုတော့မကောင်းတဲ့အကုသိုလ်စိတ်တွေကလည်းဝင်လာတာအစီကူးချန်သိမှုတွေ အဲဒါတွေမရှိပါစေနဲ့နှလုံးသွင်းလည်းမရှိဘူးအကုသိုလ်သင်္ခါရတွေပဲဒါတွေမရှိပါနဲ့ရပါတော့ဆိုမှလည်းမရဘူးသူကဆက်ပြီးတော့တွေးတော့ကြံစည်လောက်ကင်နေတာပဲအနာခက်ပါတယ်အဲဒါကြောင့်သင်္ခါရိတုသင်္ခါရတို့၌တေသိဝတောလို့ဒီဝိရတိဖြစ်ပါရဲ့လား ဧဝမေသင်္ခါရဝန္တုမေငါဤတဏ္ဍာနဲ့ဧဝသင်္ခါရဤသို့သောသင်္ခါရဤသို့ကောင်းသောသင်္ခါရတွေဟွန်းတုဖြစ်ကြပါစေကုန်သတည်းမေငါဤတဏ္ဍာနဲ့ဧဝသင်္ခါရဤသို့မကောင်းသောသင်္ခါရတွေမှာဟေတုံဖြစ်ကြပါကုန်သတည်းဤရှိသောဒေသင်ဝသောအလိုစီဝတ္တတိဖြစ်ပါရဲ့လားသင်အလိုတိုင်းဖြစ်ရလားအစိုးရရလားမင်းမဖြစ်ပါဘူးရှင်ဘုရားတို့ဖြစ်ရဲ့မေတ္တာမြတ်စွာဘုရားအဲဒီဝေဒနာအနွယ်ရှိသောသစ္စကပရပိုက် နှလုံးသွင်းဆင်ခြင်ပါနှလုံးသွင်းဆင်ခြင်ပြီးဖြေပါတဲ့ဖြင့်ရှိကဝန်ခံခဲ့တာနဲ့နောက်ကဖြေတာတွေရောရှင်းတော့တော့မကြည့်ကြဘူးအဲခုငါတကူမေးဦးမယ်စိတ်ဝိညာဉ်ဆိုတာသင်္ကအတ္တလို့ဆိုရဲယံတံဝရေတိဝိညာဏအတ္တာတိတွင်ပင်ပြီးယံခြင်းဝိညာဉ်ကို

ကောင်းကောင်းကြီးတွေဖြစ်ပါစေမကောင်းတဲ့စိတ်တွေမဖြစ်ပါစေနဲ့လို့သင်လိုတဲ့ဖြစ်ရလားပြီးတော့မဖြစ်ပါဘူးလို့ပဲရှိရတယ်ဆိုစိတ်ကစိုးမှမရပဲအခုတရားထုတဲ့ပုဂ္ဂိုလ်မှပူပြီးတာတရားအာမထုတဲ့ပုဂ္ဂိုလ်တွေကတော့သူတို့စိတ်ကိုယ်စိတ်ကိုထားညင်ရထားလို့ရှိရင်တော့ဖြစ်တဲ့အောင်းမင်းနေတာဟွန်းဟိုခဏကဒုက္ခမြဒုက္ခကြီးရောဟောတဲ့ပုဂ္ဂိုလ်ကစိတ်ကလေး လောဘဒေါသမောဟတွေနဲ့မရောအောင်လို့ထားထားလို့ရှိရင်ပြီးရဲ့ဆိုပြီးတော့ဒီလိုပြောတာကိုအဲဒီလိုထားလို့ဖြစ်မှဖြစ်တယ်သူဖြစ်တယ်အောင်မယ်အာဟုသောအာဟုသောတွေအာဟုသောကိလေသာတွေမဖြစ်တဲ့အချိန်ဟာဖြင့်ကိလေသာတွေငြိမ့်နေတဲ့နိဗ္ဗာန်တဲ့ဆိုတာဆိုတယ်အဲဒါအာဟုသောကိလေသာတွေမှသူတို့သိမှမသိပဲရိုးရိုးစိတ်တွေဖြစ်နေတဲ့ခါတွေက အကုသိုလ်တွေပဲများတယ်ကုသိုလ်သိမရှိဘူးပဂတိပုဂ္ဂိုလ်တွေမှာအဲမြင်လိုက်ကြားလိုက်နားလိုက်စားလိုက်ဒုတိလိုက်စိတ်ကူးစဉ်းစားကြံနေလိုက် ကုသိုလ်တွေဖြစ်တာမနှံ့နေကုသိုလ်စိတ်ရှိတဲ့ပုဂ္ဂိုလ်တွေမှာကုသိုလ်ဖြစ်တာကုသိုလ်စိတ်နဲ့ဘုရားအာရုံပြုဘုရားအာရုံပြုဘာငါအာရုံပြုဘိလူဘုရားအာရုံပြုအဲထောက်ပံ့ဘုရားပေးကမ်းဘုရားအာရုံပြုဆောက်ရှောက်ဘုရားအာရုံပြုသနာဘုအဲဆင်းရဲမှာလွတ်စေဖို့စသည်မေတ္တာကရုဏာနဲ့အာရုံပြု အဲဒီလိုအထူးဖြစ်တဲ့အခါကာလတွေမှာကုသိုလ်ဆိုတာဖြစ်တာအလိုလိုနေတဲ့အခါကာလတွေကုသိုလ်ဖြစ်ပါဘူးငရီပုဂ္ဂိုလ်တွေကုသိုလ်မှဘာမှကိုသိကုန်မသိဘူးအဲဒီပုဂ္ဂိုလ်တွေကသူတို့သာနာမှာကိလေသာတွေမရှိဘူးလို့ထင်မှာပေါ့လောဘကလည်းပဲအကျမ်းလည်းရှိတယ်အမှုလည်းရှိတယ်အကျမ်းတွေကထင်ရှားတယ်လောဘလူချင်းမှုတာမဲ့မှုပါရမှုအကျမ်းသားတွေကသိထင်ရှားပါတယ်အကျမ်းသားမဟုတ်တဲ့ရိုးရိုးချမ်းသာသာနေလို့တဲ့စိတ်ကလေး ချမ်းသာခံစားခြင်းတဲ့စိတ်ကလေးသာမြညာစိတ်ကလေးကအဲ့ဒါလောဘမှမရှိဘူးသူကပဂတိစိတ်တွေအဲ့ဒီစိတ်တွေဖြစ်နေလားအဲမြင်လို့ရှိရင်ကြောင်းယောက်ျားမိန်းမပဲအဲဘယ်သူပဲဘယ်ဝါပဲစသည်နဲ့သိနေတာလေးတွေရှိတယ်အဲ့ဒါတွေလည်းပဲအဲကုသိုလ်အထူးပြုလာမဟုတ်လို့ရှိရင်အဲ့ဒီခိုက်တာမာရီဟာအကုသိုလ်ကြီးပဲအကုသိုလ်နဲ့မယုတ်ဖလာသိနေတာလောကပြယုတ်ပိဒံသိနေတယ်အကုသိုလ်စိတ်နဲ့လောဘနဲ့ပိဒံများပါတယ် ဒေါသကတော့ထင်ရှားတာများမောဟနဲ့ပြီးတာတွေကတော့ပိုးပြီးများတယ်ညာနုပ္ပခါခေါ်တယ်ညာနာအသိမပါပဲနဲ့လက်လူရှုနေတာတဲ့အဲဝန်တာတာလည်းမဟုတ်စိတ်ပြတာလည်းမဟုတ်နှစ်သက်တာလည်းမဟုတ်စိတ်ဆိုးတာလည်းမဟုတ်ညာနာညာမပါပဲနဲ့ညာနဲ့ကင်းပြီးတော့လက်လူရှုနေတဲ့သဘောလေလာဖြစ်နေတဲ့သဘောအဲဒါညာနုပ္ပခါခေါ်တယ်အဲဒါ လောဘလောဘတွေကကျမ်းသာနဲ့လောဘမဟုတ်ဘဲနဲ့နုညသိမှုနဲ့လောဘနဲ့ရှင်ပြီးဖြစ်နေတာအဲဒီလိုချိန်တွေကိုကိလေသာကင်းတဲ့ချိန်လို့ယူဆပြီးတော့အဲဒီပုဂ္ဂိုလ်ကဟောထားတယ်အဲဒါဒိဗ္ဗာန်လေသူကဘယ်ဟာလားနိဗ္ဗာန်ဟောရမလဲကိလေသာလည်းဖြစ်နေမကင်းပါဘူးပဂရိရှိနေတယ်ပဂရိပဂရိစိတ်တွေဖြစ်နေတာဟာကုသိုလ်မဟုတ်ရင်အကုသိုလ်ပဲဒါနသီလ ဘာဝနာစသည်နဲ့မဆက်ဆက်တဲ့စိတ်တွေဆိုလို့ရှိရင်အကုသိုလ်စိတ်တွေပဲအဲလောဘဒေါသမထင်ရှားလို့တာမပေါ်တော့သူကမောဟကတော့အသိခဲ့ပါတယ်မောဟဆိုတာကပဂတိပိယတိတာမြဲတဲ့အနေနဲ့ပြီးတယ်ချမ်းသာတဲ့အနေနဲ့ပြီးတယ်ကောင်းတဲ့အနေနဲ့ပြီးတယ်ရကြမ်းမှာပုဂ္ဂိုလ်သတ္တပညာအနေနဲ့ပြီးတယ်အဲဒီပြီးတယ်ကမောဟအပြီးတွေပဲသူကမသိတာဘူးကိလေသာမှမသိဘူးအဲဒီအချိန်တွေသူကကိလေသာကင်းတဲ့အချိန်ပြီးနိဗ္ဗာန်ဆိုပြီးအောင်ယူဒါနဲ့ကိစ္စပြီးတယ်ဆို တော်မဟုတ်တာပါပဲကိလေသာကင်းတယ်ဆိုတာကလည်းမဟုတ်ဘူးဒါလေးအောင်ပြုနေနိဗ္ဗာန်အောင်ပြုလို့ဆိုတာလည်းမဟုတ်ဘူးအဲ့ဒါတွေကိုသူ့ဝါဒနဲ့သူတို့ကြိုက်တဲ့ပုဂ္ဂိုလ်ရဲ့ကြိုက်နေတာပဲအဲ့ဒီစိတ်တွေကိုတရားထုတ်တဲ့ပုဂ္ဂိုလ်တသေးချာထိထိမိမိအားထုတ်ရင်ပြီးတယ်မကောင်းတဲ့စိတ်တွေမဖြစ်ပါစေနဲ့မကောင်းတဲ့စိတ်တွေမဖြစ်စေရဘူးရှိမှတ်တဲ့စိတ်ကြီးတွေဖြစ်စေရမယ်ဆိုပြီးတော့ ပေါင်းနေပိန်နေထိုင်နေအထီးရဲ့မြင်နေကြားတဲ့စသည်ဖြင့်ဝေယဘောယမှဒီထဲကနေပြီးမတော်စိတ်ကူးတွေထွက်ထွက်သွားတယ်မသွားပါနဲ့ဒါတော့ဘယ်ရလိမ့်မလို့လားအဲဒီစိတ်တွေမဖြစ်ပါစေနဲ့တားထားလို့မရဘူးသူသဘောတည်းသူဖြစ်နေအနာတအဆိုးမရတာတွေပဲအဲဒါကြောင့်သင်စိတ်ကိုသင်ဆိုးရရလားကိုယ်လိုတိုင်ဖြစ်ရလားလို့မေးတော့မဖြစ်ပါလို့ဖြေတယ်အဲဒီလိုဖြေတော့မဆရာ သူစကားဘရောအိစဉ်းစားပြီးဖြေပါရှေးရှေးရှေးကဝန်ခံခဲ့တာနဲ့နောက်ကဖြေခဲ့တာတွေတော့မကိုက်ကြဘူးငါမေးမယ်ရုပ်ဟာမြဲသလားမမြဲဘူးလားရူပံနေသံဝါနေသံဝါဒီဒီကမေးတယ်ရုပ်တရားဟာနေသမြဲတယ်တရားလားအနေသမမြဲတယ်တရားလားဆိုတော့ရုပ်ကမမြဲဘူးဆိုတော့ထင်ရှားတာပဲရုပ်သာ ဝိပဿနာမရှိနိုင်ဘူးတော့သေတဲ့ခါကာလရုပ်တွေဟာရှင်တဲ့ခါကာလယုံမျိုးမဟုတ်ဘူးနောက်တစ်ပြေးပြေးနဲ့ပုတ်ဆွေရည်ပြီးတော့အသားရုပ်တွေမရှိဘူးအကျော်ရုပ်တွေကျန်အကျော်ရုပ်တွေကလည်းနောက်တစ်ပြေးပြေးနဲ့ကုံတော့မရှိဘူးရိုးကျန်အရိုးကလည်းနောက်မြေကြီးထဲမှာဆွေးမြေ့ပြီးတော့အမောက်မှုန့်တွေဖြစ်ပြီးတော့ဆုံးကြတော့မရှိပါဘူးအဲရှိက လူသေးကောင်ရုပ်တင်မြေကြီးထဲမှာမြေမြေမြေဓာတ်တွေဖြစ်ပြီးတော့သွားပျောက်ပြက်ကုန်မရှိဘူးဒါတော့မမြဲဘူးဆိုတော့ထင်ရှားတာပေါ့မိတွေဘာတွေနဲ့လောင်မယ်ဆိုရင်တော့ချက်ချင်းပြပြစ်သွားတယ်အသက်ရှင်နေတဲ့ကာလမှာလည်းပဲငယ်ငယ်ကရုပ်ကကြီးတဲ့ခါကာလကြာမရှိဘူးဒါလည်းထင်ရှားတာပဲငယ်ငယ်ကလေးတုန်းကဟုတ်လားမွေးကားသားတုန်းက နိုးစိုးရွယ်တုန်းကကလေးတုန်းကရုပ်ကသူကတမျိုးပဲတော်တော်လေးကြီးလာတဲ့ခါကာလကြာလမ်းကြောင်းနေတဲ့ခါတို့ဘာလို့ဖြစ်တဲ့ရုပ်လည်းတမျိုးပဲอืม10နှစ်15နှစ်ရွယ်ကြတော့လည်းတမျိုးပဲ20 30အဲကြတော့တမျိုးအဲ40 50ကြာရွယ်ကြတော့လည်းအဖိုးကြီးဖွားကြီးတွေဖြစ်ပြီးတော့40 50 60ကြတော့ဒီကြတော့တမျိုးပဲသူက အဲ90 80ကျတော့ဒါပြီးတော့ဆိုးတာပဲရုပ်တွေမတူပါဘူးဆပင်တော်မှအစားကအမဲတွေအဖြူပြည့်ကုန်ဒီဆပင်မဲ့အစားတော်မှလည်းဒီဆပင်ကကုလေးဒီဆပင်မဲ့အမဲတွေကလည်းဖြူပြည့်သွားတယ်မျိုးပြောင်းသွားအဲဒါရှိကရုပ်တွေမဟုတ်ဘူးမျိုးဖြစ်သွားညနာပုံမှန်သာနာနဲ့ငယ်ငယ်တုန်းကသားရည်တွေပြည့်လို့ချောလို့ညက်อืมညက်တဲ့ပါကြအရွယ်ကြီးလာတဲ့အခါကျကာလကျတော့ရုပ်ကရှုံတွားပြီး တော်တော်ဟာမကြတာပါပဲအခုကြီးဖွားကြီးရွယ်ကြီးတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည့်ရယွန်းစရာလည်းကောင်းရဲ့တော့ဒါပေမဲ့ယွန်းနေလို့ဖြစ်ဘူးဒီနေ့ကျကိုယ်လည်းဒီလိုဖြစ်အောင်မှာဟွန်းဒီလိုဖြစ်ရမှာပဲလို့နှလုံးသွင်းပြီးတော့ယွန်းမုန်းဆွဆွစီရပါပဲယုတ်တရားပေါ့အဲဒါကြောင့်လောကအနေအချင်းလည်းယုတ်တွေမမြဲဘူးဆိုတာသိရပါတယ်ဘေးရန်အန္တရာယ်နဲ့တွေ့ရုပ်တရား မယ်လို့အချိန်မဆိုပြတ်နိုင်တာကြီးတဲ့ပဲဒါကြောင့်လည်းသိရပါတယ်ဒီသစ္စာကြီးကတော့ဝိပဿနာရှုလို့တကယ်ဖြစ်ပြတဲ့ရုပ်တော့သူမသိပါဘူးမသိပေမဲ့လည်းအဲ့ဒါမမြဲဘူးဆိုတာတော့သူကလောကနဲ့ဖြစ်ကြလို့မမြဲဘူးလို့ပဲသူဝန်ခံပါတယ်အဲယမနာနေသံဒုက္ခဝါဒံဒုက္ခဝါဒီယံပါဏခြင်းတရားတွေက အနိစ္စမမြဲတံထိုမမြဲသောတရားသည်ဒုက္ခမှာဆင်းရဲလောဒုက္ခမှာချမ်းသာလောမေအဲမမြဲတဲ့တရားဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတဲ့တရားတွေဒါတွေဒုက္ခဆင်းရဲလို့ဆိုရမလားဒုက္ခချမ်းသာလို့ဆိုရမလားကောင်းတယ်လို့ဆိုရမလားမကောင်းဘူးလို့ဆိုရမလားဒီလိုဆိုလိုပါတယ်ခံခဲ့တာပြောတာမဟုတ်ဘူးကျောကဒုက္ခဆိုရင်ခံခဲ့တဲ့ဆင်းရဲဆိုရင်ခံခဲ့တယ်လို့ပြောအောင်တယ်ရုပ်ကတော့ခံခဲ့တာလည်းမရှိဘူးခံကောင်းတာလည်းမရှိပါဘူးရုပ်ဆိုတာကတော့ ရုပ်ဟာချုပ်သဘောတစ်မျိုးပဲခံခက်တာကဒုက္ခဝေဒနာခေါ်တယ်ခံကောင်းတာခံလို့ကောင်းတာခံနာတဲ့သဘောကဒုက္ခဝေဒနာခေါ်တယ်အဲ့ဒါဝေဒနာပဲရုပ်မဟုတ်ဘူးကအဲခံရခက်တာဝေဒနာခံနာတဲ့သဘောကောင်းတဲ့သဘောကလည်းဝေဒနာဒုက္ခဝေဒနာရုပ်မဟုတ်ရုပ်မှာတော့ခံနာတဲ့သဘောလည်းမရှိဘူးမခံနာတဲ့သဘောလည်းမရှိဘူးရုပ်ဆိုတာကတော့ ဖြစ်ပြီးပြက်သွားလို့အဲမြတ်သက်ပါရဝယ်မရှိဘူးအာမကိုအာကိုစရာမဟုတ်ဘူး။ဒါကြောင့်မကောင်းတဲ့တရားပဲလို့ဆိုရတယ်။ကောင်းတဲ့တရားမကောင်းတဲ့တရားခွဲလိုက်တဲ့ကမကောင်းတဲ့တရားပဲ။အဲအဲဒီတော့မြဲတာနဲ့မမြဲတာဘယ်ဟာကောင်းလို့လို့မေးလို့ရှိရင်ဒါတော့ပေါ်လာတယ်။မြဲတာကောင်းတယ်လို့ဖြေရမှာပဲ။အသက်ရှိတာနဲ့အသက်တူတာဘယ်ဟာကောင်းလို့မေးအသက်ရှိတာကောင်းတယ်လို့ပြောမှာပဲ။ အဲမိမိတို့သာနာကရုပ်တရားမပြတ်မယွင်းမဲနဲ့တီးနေတာနဲ့ပြက်တော့ဓမျိုးတင်ဖြစ်သွားတာဘယ်ဟာကောင်းတော့မေးလို့ရှိရင်မပြတ်မယွင်းမဲနဲ့တီးနေတာကောင်းတယ်ပြောမှာပဲတချို့ရုပ်တရားကျင်တယ်အရွယ်တရားကျင်တယ်ချို့ပုဂ္ဂိုလ်ကရုပ်တွေကျတယ်အဲရုပ်တွေ30ကျော်လောက်ကလည်းချို့ကကျချို့40ကျော်လောက်ကျတော့ကိုကျ50ကျော်ကျရင်အများကြီးကျတယ်တချို့လူတွေက 50ကျော်60တရားမကြဘူးတချို့ပုဂ္ဂိုလ်တွေအောင်မယ်ခန့်ငယ်ငယ်လို့အောင်မရတယ်ဆိုဆိုရုပ်တွေမကြဘူးအဲဒီတော့ရုပ်တွေကြသွားတာနဲ့မကြတာနဲ့ဘယ်ဟာကောင်းတော့မင်းမကြတာကောင်းတယ်လို့ပြောကြမှာပဲအဲ့ဒါမြဲတဲ့သဘောနဲ့မမြဲတဲ့သဘောမှာကောင်းမကောင်းကွာနေပုံအဲ့ဒါမမြဲတာမကောင်းမမြဲတာကောင်းတယ်ဆိုတာပေါ်တယ်အဝတ်အထည်တွေဆိုတော့များများစုပ်လွယ်တဲ့အဝတ်နဲ့ကြာကြာခါနေတဲ့အဝတ်ဘယ်ဟာကောင်းတော့မင်းလို့ရှိရင် ဉာဏ်ဉာဏ်ဆုတ်လွယ်တဲ့ဘုရားမကောင်းပြောမှာပဲဒုက္ခပဲ။ရာဇိခံတဲ့ဘုကောင်းတယ်လို့ပြောမှာပဲအခုကလာမှာငင်ငညာလာတဲ့တက်ထွန်းဆိုတာဒီညတဲခိုင်တယ်လို့ပြောတယ်။ဒီပညာနဲ့ဆိုရင်သူကောင်းတယ်လို့ပြောမှာလေတော့။အဲဆေးရောင်တွေမှာလည်းပဲဒီလိုပဲဆေးရောင်တွေကျွတ်ပြီးတော့ပြဲသွားလေတဲ့ဆေးရောင်နဲ့မကျွတ်မပြဲပဲနေတဲ့ဆေးရောင်အဘိုးကဘယ်အကောင်းတော့ဆိုမကျွတ်မပြဲပဲနဲ့ အဲကြာရှည်စွာတည်မြဲနေတာကောင်းတယ်လို့ပြောမှာပဲအဲ့ဒါမြဲတာကောင်းတယ်မမြဲတာမကောင်းဘူးအဲ့ဒီသဘောကိုမေးတာကအကျဉ်တရားသည်မမြဲထိုမမြဲတဲ့တရားသည်ဒုက္ခလားဒုက္ခလားကောင်းတာလားမကောင်းတာလားဒီလိုဆိုလိုပါတယ်ဒါတော့ဒုက္ခပါနေอืมအဲဒုက္ခဆင်းရဲပါပဲဒုက္ခဘောဘောတော့ဒုက္ခဆင်းရဲပါပဲမကောင်းတာပါပဲကောင်းတာမဟုတ်ပါဘူး လူတွေဟာရုပ်တွေကမြဲနေမယ်ဆိုလို့ရှိရင်တော့သူကကောင်းတယ်လို့ဆိုရမှာပေါ့မြဲနေတယ်လို့ရှိရင်မပြည့်ဘူးဘယ်တော့မှမပြည့်ဘူးကောင်းတဲ့ခြေနေတိုင်းကြီးနေတယ်ဆိုရင်သူကကောင်းတယ်လို့ဆိုရမှာအခုကဒီလိုမှမဟုတ်ပဲဆိုကြရင်ကြောင်းလဲပစ္စည်းကိုနောက်ဆုံးကြတော့သိတဲ့ခါကျအကုန်လုံးပစ္စည်းသွားတာပဲရုပ်တစ်ခုလုံးပြည့်သွားရင်ဘာမှသုံးလို့မရတော့အဲဒါကြောင့်ဒုက္ခဆင်းရဲပဲတဲ့မမြဲရင်ဆင်းရဲပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေ ရှူတိုင်းရှူတိုင်းဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒါလေးတွေကမမြဲတာတွေပဲမမြဲတာတွေသိတဲ့ပြင်ဟောဒါတွေမကောင်းတဲ့တရားတွေပဲတို့ရင်တော့ကတော့ဒီရုပ်တွေမြဲတည်နေတယ်အောင်းမင်းနေတယ်ငါတယောက်တည်းမြဲတည်နေတယ်အောင်းမင်းအခုတော့မဟုတ်ဘူးဒုက္ခိတနဲ့သူအဲတခဏတော့မတည်ဘူးဓမ္မနိခဏတော့မတည်ဘူးမျက်စိဓမ္မခဏတော့မတည်ဘူးခဏမစဲဖြစ်ပြီးဖြစ်ပြီးပြန်မမြဲနေတဲ့တရားတွေပဲမကောင်းတဲ့တရားတွေကြီးတွေပဲလို့ဆို သူ့ဟာသူသဘောပေါက်လာတယ်အဲ့ဒါသိဖို့အရေးကြီးတယ်ဒုက္ခတွေယမ္မာနာနေသံဒုက္ခံဝိရိနာမဓမ္မကာလနုတံသမနုပါတိတံဣဒာမမဧသောမဧသောမိအတ္တတိယမ္မာနာခြင်းသဘောတရားတွေကအနိစ္စမြဲလည်းမမြဲဒုက္ခံကောင်းလည်းမကောင်းမမြဲလို့မကောင်းဝိပရိနာမဓမ္မပြောင်းလဲဖောက်ပြန်ခြင်းသဘောရှိတံထို့မမြဲတော့သဘော ဆင်းရဲမကောင်းသောသဘောကြောင်းလဲဖောက်ပြန်လာသောသဘောကိုဒီတန်ဤအရာသည်မမငါဥစ္စာဒီဟုနှစ်သက်ဖို့ရလဲကောင်းမှမလားငါဥစ္စာပဲငါဥစ္စာပဲတဲ့ဘာသိမ့်လိုက်တာကိုကောင်းမှမလားဒီကမြင်ပြီးတာနဲ့မြင်တာလေးငါဥစ္စာပဲလို့သာယာနေလို့ရှိတယ်ဟိုမရှိဘူးပျောက်သွားပြီအဲဒီပုဂ္ဂိုလ်တွေကသူကမြင်ပြီးတော့အဲ့ဒီမြင်ရတာတွေရှိနေတယ်ထင်တာကို နောက်ထပ်ကြည့်တယ်ဒီလိုမြင်ရနောက်ထပ်ကြည့်တယ်ဒီလိုမြင်ရတော့အဲဒီမြင်ရတဲ့အဆင်းလေးကမျက်စိနဲ့ထင်တာမျက်စိသာမဟုတ်ဘူးနောက်ထပ်မြင်တာလည်းအသေးအသေးကြီးတယ်ပဲအဲလမ်းမှာလူတယောက်တွေ့မြင်တယ်အဲဒီလိုအဲမြင်ပြီးတာနဲ့မြင်တော့ခိုက်တာရှိတဲ့လူလို့ခေါ်ရတဲ့ရုပ်ကမရှိဘူးယောက်ျားဖြစ်မိန်းမဖြစ်အဲ့ဒါမရှိတော့ပျောက်သွားတယ်နောက်တစ်ခါကြည့်မြင်ပါသေးရဲ့အဲ့ဒါကအသေးပဲနောက်တစ်ခါကြည့်မြင်ပါသေးရဲ့အဲ့ဒါအပြည့်ပဲ နောက်တရက်နဲ့နေတော့လည်းဒီလိုတွေ့မြင်တာပဲအဲ့ဒါကအစ်စ်ပဲဟောင်းမဟုတ်ဘူးအဲ့တော့ဖြစ်ပြီးကြောက်သွားတာတဲ့ဖြစ်ပြီးကြောက်သွားတာမမြဲတဲ့တရားမကောင်းတဲ့တရားပဲဒါကြောင့်အဲ့ဒီတရားကိုဧတံမမငါဥစ္စာအနေနဲ့ပါရနေလို့ငါဟာငါဟာနဲ့ပါရနေလို့တော်ပါမလားဒါတစ်ချက်ဥပမာအားဖြင့်လူပြောက် ရွှေတွေငွေတွေစိန်တွေဖိုးတာတွေကိုမြုပ်သိမ့်ထားတယ်ဆိုတော့အဲဓာတိပုဂ္ဂိုလ်ကပေါ်ထုတ်ပြီးတော့ယူသွားရင်မရှိဘူးသို့တော်လည်းမြုပ်ထားတဲ့ပုဂ္ဂိုလ်ကတော့သူရှိတယ်အောင်းမိပြီးတော့ငါမှရွှေတွေကဘလောက်ငွေတွေကဘလောက် စိန်ကဘလောက်အဲဓာတ်ဝလစားကဘလောက်ဘယ်နာမှမြုပ်ထားတာရှိတယ်ဆိုပြီးတော့အာယုပြုပြီးတော့သူပါရနေတယ် မှန်စင်စစ်ကမရှိဘူးသူကရဟိုခိုးထုတ်သွားမရှိဘူးအဲမရှိတဲ့ဥစ္စာကိုအဲ့ဒီလိုตายရနေတာသာသင်းမှမလားမသာသင်းဘူးလားဆိုရင်သာသင်းဘူးလို့ပြောရမှာပဲသူရှိမှမရှိတော့ဘူးတကယ်သွားတူးကြည့်တော့ဘာမှမရှိတော့ဘူးမှာညီကြီးပဲတွဲမယ်ရှိတော့ဘာမှမရှိဘူးဘာမှသာရစရာမရှိဘူးအဲ့ဒါလိုပဲမမြဲတဲ့တရားဟာမြင်ပြီးကြရပြောက်သွားရင်မရှိဘူးအဲ့ဒါကိုပဲအဲ သူပဲပါငါဥစ္စာပဲဆိုပြီးတော့ပါရဖို့ရကိုယ်ကိုယ်တည်းယူလက်ပါပါတယ်ပါရဖို့နှစ်သက်ကိုကောင်းမှမလားတဲ့ဧသောဟာမတမိဧသောဤရာသည်ဟာငါဒီသမီးဖြစ်ရာဒါငါပဲဆိုပြီးတော့မာမာနာနဲ့လည်းပဲထောင်လောဖို့ကောင်းမှမလားတဲ့အဲ့ဒီရုပ်ဟာဘုဒ္ဓနာကရုပ်ဆိုပါတော့ဘုဒ္ဓနာကရုပ်ငါပဲဆိုပြီးတော့ငါကဘသူတဲ့သားတဲ့ဘသူတဲ့မြတ်တဲ့ငါကဘယ်လိုနေရဆိုပြီးတော့ အဲဒီတော့မန်ထောင်လောက်ကိုရလဲသိမှာမလားဧသောမေအတ္တဧသောဤရသည်မင်္ဂအတ္တအစိုးရတဲ့အတ္တကောင်ပဲဣတိဤတို့ဓနုပါတိတုံရှုခြင်းငါဆွဲလာခြင်းငါကံလာနုသင်လျော်ပါမလားလို့မေးတယ်ဖြေပြီးကြောက်တာရှိမှမရှိတော့ပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်မှပိုသိတယ်။ဒါမှမဆိုဖြစ်ပြီးကြောက်တာမရှိဘူး။အဲဒါကိုငါဥစ္စာအနေနဲ့နှစ်သက်တရားဖို့လည်းမတော်ဘူး ငါပဲဆိုပြီးထောင်လွှားနေဘူးကလည်းမတော်ဘူးအဲဒီရုပ်ကိုမိပြုပြီးတော့အဲဒီရုပ်ဟာဆိုရတဲ့ငါပဲလို့ဒါလည်းပဲဒီနေ့ဆွဲလာမှုရမတော်ဘူးတဲ့နောဣဒံဘောဂရမမသိပါဘူးတဲ့အဲဒီလိုဆွဲလာမှုရမသိပါဘူးအဲဒီလိုဖြေတယ်အဲဒါ ဝေဒနာအိစ္ဆာဝအိစ္ဆာဝဒီစသည်ဖြင့်အကုန်လုံးမေးပါလေဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးလုံးမြဲသလားမမြဲဘူးလားမမြဲတာဟာမမြဲတဲ့တရားဒုက္ခလားဒုက္ခလားဒုက္ခပဲလို့ရှိတယ်အဲဒီမမြဲတဲ့တရားဒုက္ခတရားကြောင်းလဲဖောက်ပြန်သွားတဲ့တရားကိုငါဥစ္စာအနေနဲ့ဘာယာဘူးရလဲတော်ပါမလားငါပဲဆိုပြီးမှထောင်လွှားနေဘူးရလဲတော်ပါမလားငါဤအတ္တကောင်အစိုးရတဲ့အတ္တပဲ ဆိုကြည့်တဲ့အတိုင်းပြီးနိုင်တယ်ငါပဲအစိုးရအတ္တပဲလို့ဒီလိုလဲဆွဲလမ်းမှာတော်ပါမလားလို့မြတ်စွာဘုရားမေးတယ်။နောဤရန်ဘောဘောတမမတော်ပါဘူးခင်ဗျာလို့ဖြေရ။သိချင်းဖြေရမရှိဘူးဆိုတော့ဒီတိုင်းပဲဖြေရတယ်။ဒါကယောဂီပုဂ္ဂိုလ်တွေနဲ့အများကြီးဆိုင်ပါလား။ဝိပဿနာရှိတဲ့ခါကလာယုတ်ဖြစ်ဖြစ်နာဖြစ်ဖြစ်ဝေဒနာပညာသင်္ခါရဝิญဉ်ဖြစ်ဖြစ်ဘောရဘောရရှုဒုက္ခိတာနဲ့ပြည့်ပြည့်စုံစုံတွေရတော့မမြဲတဲ့တရားတွေသင်ရှားမမြဲတော့တာ ချမ်းသာမဟုတ်ဘူးအာကိုစရာနှိမ့်သက်စရာသာစရာမဟုတ်ဘူးဆင်းရဲတွေမကောင်းတာတွေပဲအာမကိုလို့ပဲတရားတွေပဲဘယ်ချိန်မှဆိုသူကပြတ်တတ်တယ်တရားတွေအဲဒါဒုက္ခတွေပဲပြီးတော့ပြောင်းလဲဖောက်ပြန်တယ်တရားတွေအဲဒီတရားတွေကိုယ်ပိုင်အနေနဲ့ဘာသာနှိမ့်သက်နေဖို့လည်းမတော်ဘူးမပါလိုက်တဲ့တရားအဲအဲဒီတရားတွေကိုပဲ ပုဂ္ဂိုလ်တ attva ငါပဲလို့ထင်ပြီးတော့မာမာနထောင်လွှားဖို့ရလည်းမတော်ဘူးအစိုးရတဲ့အတ္တကောင်ပဲလို့ဘယ်လိုလဲဆွဲလာမှုရမတော်ဘူးဆိုတဲ့အဖြေကိုဖြေပါတယ်အဲ့ဒါလေးဖြေပြီးတဲ့ခါကလာမြတ်စွာဘုရားသူကဥပမာနဲ့ပြောတယ်ဒီစကားတဲ့ ဥပမာအားဖြင့်ပြောတယ်အနှစ်လိုချင်တော့အနှစ်သွားချတယ်ငါပြောပင်ညီတွေ့တယ်တဲ့ဖြောက်မှတ်အဲပင်စီအလုံးကြီးရလည်းပဲကြီးကြီးနဲ့ဆိုတော့ဒီတဲ့နှိရှိမှာပဲအောင်းနေပြီးတော့ပြောပင်ကြီးရင်းကနေဖြတ်ဖြားကနေဖြတ်ပြောပါတယ်တစ်ခါချင်းတစ်ခါချင်းခွာကြည့်ရယ်

မတုံမလုံပဲတည်ရနေနိုင်တဲ့ပုဂ္ဂိုလ်မရှိဘူးသမဏဗြဟ္မဏဂိုင်းဆရာကြီးတွေအကြီးပရိသတ်တွေညစွာရှိတဲ့ဆရာကြီးတွေလည်းတုံလို့ရင်းရင်သွားတာပဲအဲစေတနာမရှိတဲ့တိုင်ကြီးတော်မှငါမေးလိုက်လို့ရှိရင်ဝါရနဲ့တင်လိုက်လို့ရှိရင်ပြင်တုံလို့သွားရမယ်လို့သင်ကြညာဘူးလေအဲငါမေးလိုက်လို့ရှိရင်မေးခံရတဲ့ပုဂ္ဂိုလ်မှ ွှေးတွေကြမယ်လို့ပြောတယ်တဲ့အခုတဲ့သင်မှာချွေးတွေကြနေတယ်တဲ့ခုကချွေးတွေသဘောပေါက်နေကြနေတယ်သူ့မှာအကြတဲ့ကြနေတာလို့อืมချွေးတွေအသင်မှာကြနေလူတွေကလည်းမြင်နေတာသင်ချွေးတွေကြနေခုကချွေးတွေပေါက်ပေါက်ကြနေဟောငါဘုရားမှာချွေးမရှိဘူးဆိုပြီးတော့အဲဒီလေဗနာက ေါ်ပြတဲ့နေရာသင်္ကန်းယုံထားတာလေမင်းသားကနေဒီနည်းနည်းပေါ်ရတယ်လို့ဆိုတယ်လို့ဆိုဟောချွေးမရှိပါဘူးတဲ့ခုချိန်မှာအဲ့လိုပြောပြီးပြအဲ့လိုပြပြီးရှေ့လည်းပဲဟောကြတယ်အများကြီးရှိတယ်ချိန်ကကုန်တော့ပါတော့မှဟောဒီလိုမိုးလိုက်ကြတော့ချင်းအဆက်မောနေတယ်ဘယ်တော်သားကြီးကမှဟောဆောင်းလာကြကြတော့ဘုရားကသဘောနိုင်ဟောမှာလူမောနိုင်တယ်ဒီဟောနိုင်တဲ့ပုဂ္ဂိုလ်ဟောခိုင်းမှာဘုရားချောင်းဆိုးနေတယ်ဆိုတော့တရားဟောလို့လည်းသိနေရမှာကြောင့် ဒီတုတ်ကြီးကနာကောင်းပါလေဝိပဿနာနဲ့လည်းဆိုင်တယ်အဲမှားရင်းနဲ့ယူဝါဒတွေနဲ့လည်းပဲနိုင်ရှင်ကြည့်ကြတယ်အမှန်ကျေးဇူးများပါတယ်လေကြီးကနောက်ဆက်ဟောရမယ်ဒီတုတ်ပြီးတော့နောက်တစ်တုတ်လည်းရှိသေးတယ်သူကမဟာသစ္စကတုတ်နောက်တစ်ချိန်ကျတော့လည်းသူကဒီဟိုကျွန်းမှာလူပြန်ဖြစ်ပြီးတော့ရဟန်းပြုရဟနာဖြစ်ပြီးကျွတောင်းဝင်သွားတယ်လို့သူ အထင်ရှားပုဂ္ဂိုလ်ကြီးတွေပါဖြစ်တယ်လို့ဆိုတာရှိပါတယ်အဲ့ဒီတရားလို့မှတ်သားဖို့ရအများကြီးရှိပါတယ်ဆဲရနေတရားသိညာလို့တရားအောင်နေယနေ့ဖို့၌သမုဒ္ဒောပြုစုပွားများအာထုပ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ် တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ရှိသော ဒီကောင်းမှုပေါင်း၏အဖို့ဘာကကောမိဘတော်မှစ၍အလုံးစုံသောဘဒ္ဒဝအပေါင်းတို့အားညပေးဝေပါကုန်၏အလုံးစုံသောဘဒ္ဒဝအပေါင်းတို့သည်ညရာကြ၍ကိုယ်စိတ်နှပြသမ္မာ ကြပါစေမြတ်မြတ်မြတ်မြတ်